နေတော့ဇင်းလုံးကိုဟောလာတာဝိပဿနာလုပ်ပြီးတရားဆိုတော့40နဲ့တခါကြီးပုံကြည့်မြောက်သွားပြီ42ကြိမ်မြောက်ရှိပါပြီဗျာ42ကြိမ်မြောက်42ကြိမ်မြောက်လုပ်ပြီးတရားမှာဇင်းလုံးဒါသာသနာတော်နေ့အပြင်1565ဘောဇာတက္ကရာအပြင်1383ခုကစုံနာပြည့်စုံဇင်းလုံးရှင်မှာတော့ဟိုရထိုတခါကြီးတွေ စေရောခန္ဓာဒီ၄၀နှစ်ကြည်ညဝိပဿနာလုပ်ပေးတရားကိုဆက်လက်ပြီးတော့ဟောကြားမှာကြားကြရအောင်အဲ့တော့မောကြမနာကြကြသည်မိဒေသနာတော်ပါရရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥဆောင်ပထမရှိခိုးကြရအလုံးတော်သူတော်ကောင်းပေါင်းတွေကိုဘုရားရှင်ကိုဂုဏ်ကိုအာယုံပြုလျက်သာရှိကြဗုဒ္ဓံတို့တိ ပွားများရင်ကျိုးပြီးသွားနိုင်ကြောင်းဆိုဗုဒ္ဓံနရနရသမောတရဏံဒိဋ္ဌံပညာပရိပါစုတိယဝိဟတံဒါဂရံအထာဝီကာမနရဒေဝဟိတဝန္တဝန္တာမိကာဒုဏိကမဂ္ဂမနန္တညာနံ နရာနရာသမောတရဏံလောကုလောကီနလီသောစီပွားကိုလိုလားတောင်းတတော်မူထသောရာဏရာသမောတရဏံလောကုလောကီနလီသောမယိမ့်မယိုင်မြက်ခိုင်လာတိတမာတိနေရှင်သောစေတလည်းရှိတော်မူထသောပညာပရိပါဇုတိယာ သစ္စာလေးရတရားမြတ်ကို ထွန်းပေါက်သိမြင်တတ်အရဟတမတိဟုသောပညာတန်ဆောင်သမေးရောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ဖုံးဉာဏ်မြင်တုံအောင်ပြုဒ္ဓပညာဝိဇ္ဇာတိဟုသောမိုက်တရားကို အရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးသာသော အထာဘီကာမံလူနာမြမတတ္တဝါတို့၏အစည်းအပွားကိုအလွန်လိုလားတောင်းတတော်မူသာသောနရဒေဝဟိတဝဟံလူနာမြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက် လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကိုစိတိန်ချာနာကျိုးငါရွယ်ဆောင်တော်မူတတ်သောကာရုဏီကံလူနာမြမတတ္တဝအမြတနာจิตကင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိအစပါရမီပုံညာနှင့် မနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ရောက်တော်မူထသောအနန္တညာဏံတပိညုတညာနာသာသာဆုံးပန်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒုဒုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဖရာကို အဟံတရားဟောတရားနာအမိမက်ကိုဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယုကျိုးမှန်ဆွဲချိုး၍ရှိခိုးကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာ ဒါဦးဇင်းတို့ဝိပဿနာလုပ်ပြီးတရားကိုဆက်ပြီးတော့ဟောကြားကြားကြရအောင်ဆက်ဆံရှိခွင့်ပြုတဲ့နောက်ဒါဦးဇင်းတို့ဒီအခြေခံပေါ့လေဒီဝိပဿနာမျိုးပတ်သက်အခြေခံဖြစ်တဲ့ဥဒ္ဒုတ်ကြီးကိုပြန်ပြီးတော့ခက်လို့ပြောကြရအောင်အဲ့တော့အခြေခံဒီဝိတ္တုခုနှစ်ပါးကျင့်စဉ်ကိုတော့တို့အိဗံကိုလိုလားတဲ့အလုံးတော်တော်ကောင်းတွေကလွယ်တာမဆောင်တာကျင့်ကြံကြိုးကိုအထောက်ကြရမယ်လို့ မျိုးတော့နားလည်ထားကြရမယ်။မိတို့ကိုယ်တိုင်ကလည်းဒီကျင့်စဉ်လေးကိုတကယ်ကိုလက်ခံနိုင်အောင်ဒါကြိုးစားထားကြတာဖြစ်တယ်။ဒါအဲ့ဒီမှာနံပါတ်1ဖြစ်တယ်သီလဝိတ္တုဒီလဝိတ္တုကိုအခြေခံပြီးကိုကျင်တရားတွေပြုပြုစဉ်စဉ်ဖြစ်ပြီးဆိုတဲ့အခါတစိတ္တပြီးစိတ်တဝိတ္တုကိုကုမင်းဟောစိတ်တဝိတ္တုဘိုင်းမှာဒါဥပ္ပဇ္ဇရသမารိအပ္ပနာသမารိလို့ခေါ်တဲ့ဒီလိုသမารိမျိုးတွေ အနည်းဆုံးတစ်ခုခုတော့ရရအဲ့လိုတမာတိရှိလာပြီဆိုတဲ့အခါတစင်တဲ့ဒိဋ္ဌိဝိတ္တုဒီပိုင်းဟောဒိဋ္ဌိဝိတ္တုဒီပိုင်းမှာတော့ရုပ်တွေကိုသိတဲ့ဉာဏ်နာမ်တွေကိုသိတဲ့ဉာဏ်ဒါကိုဥပပရိကဉာဏ်နာမပရိကဉာဏ်နှစ်ခုပေါင်းတော့နာမရူပပရိကဉာဏ်လို့ခေါ်တဲ့ရုပ်တွေကိုသိတဲ့သိသိတဲ့ဉာဏ်နာမ်တွေကိုသိသိတဲ့ဉာဏ်ဒီဉာဏ်တွေရပြီဆိုရင်ဒိဋ္ဌိဝိတ္တုဒါဖြစ်ပြီတကယ်အစီတရားရုပ်နဲ့ ပရမတ်ဒီအပေါ်မှာဉာဏ်အမြင်တန်ရှင်းသွားပြီအဲ့လိုတန်ရှင်းပြီဆိုတော့မှတစင်တဲ့ကင်္ကာဝိတ္တနာဝိတ္တုဒီဘိုင်းကိုဟောကင်္ကာဝိတ္တနာဝိတ္တုဒီဘိုင်းမှာကြာတော့ကာရတုယုတ်ဒီနန္ဒီကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုသိသိတယ်လို့ခေါ်တဲ့ပရိသသမုပ္ပါရှုကအဲပရိသသမုပ္ပါရှုကကိုရရင်ယောဂီတယောက်ဒီယောဂီသူတော်ကောင်းတယောက်ဒီဒါဉာဏ်နဲ့ကံရဲ့အကျိုးအပေါ်မှာဒါတန်တရားမရှိတော့ဘူးယုံမတန်တရားတွေကင်းသွားပြီယုံမတန်တရားတွေကျော်လွှားလုံမြောက်သွားပြီ အဲ့လိုဖြစ်ပြီးဆိုတဆင့်တက်ပြီးတော့ထိုမိမိသိသိထားတဲ့ဒိဋ္ဌိဝိတ္တုတိအရာယုတ်တရားနန္တရားကင်္ဂဝေဒနာဝိတ္တုတိအရာအကြောင်းတရားကျုပ်တရားလို့ခေါ်တယ်ဒီတရားတွေအလုံးဒီသင်္ခါရတရားတွေထိုသင်္ခါရတရားတွေကိုလက္ခဏာဤသုံးနဲ့တဆင့်တင်ပြီးဝိပဿနာစုပွားသုံးသပ်ကိုမက္ကမက္ကညနာတဒနာဝိတ္တုတိကူးမြောက်ရကူးရမှာဖြစ်အဲမက္ကမက္ကညနာတဒနာဝိတ္တုတိဘိုင်းမှာမိမိတို့ကယုံနာဓမ္မသင်္ခါရတွေတကွာယုံနာဓမ္မ အကျယုံနာဓမ္မတွေနဲ့တကောအကြောင်းတရားအကျိုးတရားလို့ခေါ်တဲ့ဒုသင်္ခါရတရားတွေကိုလက္ခဏာကြီးသုံးတယ်တိမိဝိပဿနာစုပါသုံးတန်ရင်ဓမ္မတနာဉာဏ်။မောအဲ့ကနေတစင်တက်လို့ဝိပဿနာဉာဏ်ကရင်လာရင်ဥဒိယပယဉာဏ်။မောဥဒိယပယဉာဏ်ရပြီဆိုတဲ့သူတော်ကောင်းဒီဒါဓမ္မတနာဉာဏ်နဲ့ဥဒိယပယဉာဏ်အမှုပိုင်းကိုရတဲ့သူတော်ကောင်းကဒါမကမကဉာဏတဒနာဝိသုဒ္ဓိနဲ့ပြည့်ပြည့်စုံပြီလို့ဒီလိုပြောလို့ရတယ်။အရာပြီးတော့မှတစင်တက်ပြီးပြိပရာဉာဏတဒနာဝိသုဒ္ဓိပိုင်းကုမြောက်နိုင်ရဲ့အတွက်ဥပက္ခ ဥပ္ပကိလေသာတွေကိုကျော်လွှတ်လွန်မြောက်အောင်ကြိုးစားရကျော်လွှတ်လွန်မြောက်သောဒုတိယပြဉ္ဉအရင်ပိုင်းကနေစပြီးဟုတ်ဘင်္ဂဉ္ဉဘယဉ္ဉအရိနောဉ္ဉနေဗိဒဉ္ဉမௌဇိတုကမြတဉ္ဉပရိသင်္ဂဉ္ဉသင်္ဃရုပ္ပကဉ္ဉအနုလောမဉ္ဉတန်အောင်သောဒီဥပဒနာဉ္ဉဒီကလောဒါပိပဒဉ္ဉနာတဒနာဝိသုဒ္ဓိရမှာအကျုံးဝင်ပြီးတော့ကိုရင်းကျက်တဲ့ဝိပဿနာဉာဏ်ရဲ့အဆုံးမှာမိမိတို့မဉဏ်ပုံဉဏ်ဆိုင်ပြီးအပြည့်စုံကနာဉာဏ်တိုင်အောင်တော့ဒီဉာဏ်ဉာဏ်လေးကတော့ဉာဏ်တသနာဝိတုဒ္ဓိလို့ဒီလိုအမည်ရပြီးတော့ သူကမှာယောဂီသူတော်ကောင်းသည်မိမိတို့ကိုယ်ပိုင်တမ္မာဒိဋ္ဌိဉာဏ်ပညာဖြင့်သင်္ခရတရားတို့ဤကုံဆုံးရာအသင်္ခတလို့ခေါ်တဲ့နိဗ္ဗာန်ကိုလည်းကိုယ်တိုင်မျက်မှောက်သင်ပေါက်သိမြင်နိုင်မှာဖြစ်တယ်လို့ဒီလိုသဘောကျပြီးတော့ဒီဝိတ္တုခုနှစ်ပါးကိုငါတို့အစဉ်တိုင်းကျင့်ရမယ်လို့ဒီလိုနားလည်ထားရမယ်။ကဲကောင်းပြီ။အဲ့တော့ဦးဇင်းတို့ဒီဝိတ္တုခုနှစ်ပါးကိုဘယ်လိုအစဉ်တိုင်းလေးကျင့်ရမယ်လို့နားလည်သဘောပေါက်ပြီးတော့ ဦးဇင်းတို့ကဘယ်ရောက်လာကြလို့ဆိုတော့ဟောလာတာဒီလာဝိတ္တရိပိုင်းကိုချိန်ခံပြီးတော့စိတ်တဝိတ္တရိပိုင်းမှာလည်းသမထကမ္မထာလေးတော်တော်စုံစုံလေးဟောခဲ့အပြီးတဲ့အခါကဒိဋ္ဌိဝိတ္တရိပိုင်းပေါ့ဒိဋ္ဌိဝိတ္တရိပိုင်းမှာဦးဇင်းတို့ရူပပရိစ္ဆေဒရူပပရိကဉာဏ်လို့ခေါ်တဲ့ယုတ်တရားတွေကိုသိကြည့်တဲ့အပိုင်းကိုလည်းဦးဇင်းတို့ပြောခဲ့ပြီးဆိုကြစို့အခုတော့ဦးဇင်းတို့ဒီနာမပရိစ္ဆေဒဉာဏ်နာမပရိကဉာဏ်လို့ခေါ်တဲ့နန္တရားတွေပေါ့တနည်းအားဖြင့်အတုပပရိကဉာဏ်လို့ခေါ်တဲ့နန္တရားတွေကို တင်းစီတဲ့အပိုင်းပေါ့နော်ငန္တရားတွေကိုတင်းစီတဲ့အပိုင်းလေးကိုပြောနေပြောနေတဲ့အခါကျတော့အခုဒီနန္တရားတင်းစီတာနဲ့ပတ်သက်လို့ပြောဆက်ပြီးတော့ပြီးခဲ့တဲ့ဘက်ကတော့ဦးဇင်းတို့ဒီနန္တရားတွေကမိတွဲပြည့်ရဒါဝတ္ထုယုတ်တဲ့အကြောင်းကိုပေါ့ဝတ္ထုယုတ်တဲ့အကြောင်းပြောခဲ့ပြောခဲ့ပြီးတဲ့အခါကျတော့ဦးဇင်းတို့အဲ့ဒီမှာဒီဝတ္ထိစိတ်တွေဖြစ်ပုံလေးတွေပေါ့နော်အဲ့တော့ဦးဇင်းတို့ဒီဝတ္ထိဓာရအလိုက်သိသိမယ်ဆိုစကုဓာရဝတ္ထိရှိမယ်အတောဓာရ ဒေါရဒေါရဝတိရှိမယ်ခန္ဓာဒေါရဝတိရှိမယ်ဇင်ဝဒေါရဝတိရှိမယ်ခန္ဓာဒေါရဝတိရှိပြီးတဲ့အခါမှာမနောဒေါရဝတိဆိုပြီးတော့လို့ဝတိ6မျိုးပေါ့နော်စိတ်ဖြစ်စေဝတိ6မျိုးဒါလေးကိုလည်းမိမိတို့ကနားလည်မှာဖြစ်အဲအဲ့ဒါနားလည်ပြီးတဲ့အခါကျဒီမှာဦးဇင်းတို့အခုဒီအခုဦးဇင်းတို့ screen မှာမြင်နေရတယ်ပေါ့တိမန္တာယဝတိလို့ခေါ်တာပေါ့နော်အဲ့ဒါကတော့ဦးဇင်းတို့ပင်္စဒရဝတိထဲမှာဒါတရားယုံနှစ်ကြိမ်မှာကြတယ် ဒါဝတိပေါ့ဒါကတော့ဟိုသူကတော့တက်တန်းအစီဆုံးပေါ့နော်အကြောင်းမို့တရားယုံနှစ်ကြိမ်ကြည့်ကြတယ်ဒီဝတိပေါ့အဲ့တော့တရားလေးကိုမပြောခင်ဦးဇင်းတို့ဟိုအရင်ဆုံးပေါ့လွယ်တာလေးကိုတော့နည်းနည်းစကြရအောင်အဲ့တော့ဟိုးတလောကတော့ဦးဇင်းတို့ဇန္နန်တရားတွေသိသိပုံနဲ့ပတ်သက်လို့ဇန္နန်တရားတွေအကြောင်းကိုတရားကြီးတွေပြီးခဲ့တဲ့၃ပတ်ကျော်လောက်ကပြောခဲ့တယ်လို့တော့ထင်တယ်တို့တော့အသေးစိတ်တော့မပြောမိသေးတာဖြစ်ကောင်းဖြစ်လိမ့်မယ်။ဒါကြီးမှတ်မိလားမသိဘူး သိမမှတ်မိပါဘူးခင်ဗျာသိမမှတ်မိနော်ခင်ဗျာနာဘုဒ္ဓမှာအဲ့လားလေးနည်းနည်းအရင်ပြောချင်တာဆိုလိုရင်းကတော့ဟိုဝတီနေတာကစရှိပါတယ်လို့ပြီးခဲ့တဲ့ဟိုဒဂိုင်းကြီးကလည်းပြောတယ်တကယ်ယောဂီအတိတ်တွေမှာနားလည်အောင်ဘယ်လိုရှုရလဲဆိုတဲ့အပိုင်းနဲ့ပတ်သက်လို့ဟိုဝတ်စိတ်တခဏစိတ်တခဏနေတဲ့ဟာကိုဦးဇင်းတို့ကစပြီးတော့ရှုရတယ်ယောဂီစစချင်းသူတော်ကောင်းအဲ့တော့စိတ်တခဏနေတဲ့ဟာဆိုတော့အခုဆိုကြပါစို့ဦးဇင်းတို့ခုန ဒကာကြီးခုနကဟိုအဲ့ဒီအတိမန္တယုံကိုဒီလေးကိုပြန်ပြီးတော့ second လေးမှာပြထားတယ်နော်အဲ့ဒါလေးတစ်ချက်ပြန်ကြည့်ရအောင်အဲ့တော့အဲ့မှန်ဆိုလို့ရှိရင်ဦးဇင်းတို့စိတ္တခဏတွေကသူကအများကြီးပေါ့အများကြီးဆိုတာကဒီဟိုအတိတဘဝင်ပေါ့နော်အတိတဘဝင်ကဒါစပြီးတော့ဒီအာယုံကလာပြီးတော့ရိုက်ခတ်တဲ့အခါမှာအတိတဘဝင်နဲ့ဒီဟိုရိုက်ခတ်လိုက်တဲ့ဒီဝတ္ထုယောဂဒီအတိတဘဝင်ရဲ့ပထမအဆုံးဥပ္ပအခိုင်အမာဖြစ်ရတယ်ဒါဆိုရင်ဒါက ဟိုမြစ်စည်းမယူကလို့ခေါ်တာပေါ့အဲအတုံးလုံးရအဲ့ဒါလေးတွေကတော့ဟိုအဘိဓမ္မာကိုဟိုလေ့လာထားတဲ့သူတော်ကောင်းဖြစ်ရင်တော့ဒီအတုံးလုံးလေးကဟိုကြားလိုက်တာနဲ့ကိုတော့သဘောပေါက်သွားမယ်အဘိဓမ္မာကိုလေ့လာပြီးသားမဟုတ်ခဲ့ရင်တော့ဒီဟာကလေးကနည်းနည်းလေးတော့နားထဲမှာမြစ်စည်းမယူကမန္တာယူကဆိုတဲ့ဟိုအတုံးလုံးလေးတွေကနည်းနည်းတော့စိမ့်တာပေါ့ကိစ္စမရှိဘူးဒီမှာစိတ်တက္ခဏပဲအဓိကပြောချင်တာပရမတိတဘဝင်ဆိုတာကပထမဦးဆုံးဒီဟို ဒီအာယုံကပေါ့လာပြီးတော့ရိုက်ခိုက်လိုက်တဲ့အချိန်မှာဒီဘဝင်ကလုံသွားတယ်ပြီးတော့မှဘဝင်ကဆလနာဒီအခိုက်မှာနငယ်ဆိုတာဘဝင်ကဆလနာကိုပြောတယ်အဲ့ဘဝင်ကဆလနာအခိုက်မှာဘဝင်လေးကအာယုံကလာပြီးရိုက်ခိုက်လိုက်တဲ့အတွက်ကြောင့်လှုပ်သွားတယ်အဲပြီးတဲ့အခါကျတော့ဒီဓာပေါ့ဓာဆိုတာတော့ဒါဘဝင်ကုပစ္စည်းတာဘဝင်ပြတ်သွားတာပေါ့အဲဘဝင်ရက်သွားတယ်ဘဝင်ပြတ်သွားတယ်အဲအဲ့မှာတော့သူကဘာဖြစ်တာလဲဆိုတော့ခုနပြောတဲ့ဒီဟိုအာယုံကလာရိုက်ခက်လက်တဲ့ဘဝင်အလင်းကပြတ်သွားတာ အဲ့ပြက်ပြီးတဲ့အခါမှာပဆိုပြီးတော့အစဖြစ်တယ်တင်္ဂရရဟောဇန်စေဒါဝတိစပြီပေါ့ကဲဘွန်ကဇလနာဘွန်ကုပြည့်စေတာပြီးတဲ့အခါမှာဝတိစဉ်စပြီတင်္ဂရရဟောဇန်ဟောအဲ့မှာဒီဟိုစိတ်တက္ခဏတစ်ချက်စတယ်ပေါ့နော်စိတ်တက္ခဏတင်္ဂရရဟောဇန်ပြီးတဲ့အခါကျတော့စဆိုတော့သကုဝိညာဉ်တဆိုတန်ဆိုတော့တံပရိဇိုင်နဆိုတော့တန်လီရနာပြီးတဲ့အခါဟုဆိုတော့ဟုတ်တော့ဟောဆုံးဖြတ်ချက်ချပြီးတော့ဒီအာယုံရဲ့အရသာကိုခံစားရတယ်ဆိုတော့ဇောတွေပေါ့ 9ကြိမ်ဖြစ်မယ်အဲဇော9ကြိမ်ဖြစ်ပြီးတဲ့နောက်ကြမှာတရားယုံ9ကြိမ်ဖြစ်မယ်အဲဆိုတော့ဒီမှာပြောချင်တာကဘာပြောချင်လို့ဆိုတော့ဒီပင်သာရဝဇန်ကပဲစပြီးဝတိစဉ်ကိုမှတ်အောင်တော့သူစိတ်တက္ကနာများတယ်ပင်သာရဝဇန်သကုဝိညာဉ်တံပိဆိုင်တိုင်းတနာဟုတ်တော့ပြီးတော့ဇောဇောဇောဇောဇောပြီးတော့တရားယုံဆိုတဲ့အခါကျတော့စိတ်တက္ကနာများတယ်စိတ်တက္ခဏာတွေစိတ်ဖြစ်တဲ့အရေးအတွက်ပေါ့အကျိန်ပေါ့နော်စိတ်တက္ခဏာတွေကများတဲ့အခါကျတော့စစချင်းယောဂီဆိုခဲ့ရင်တော့ဒီ line ကစပြီးတော့ရှုလို့ရှိရင်နည်းနည်းလေးခက်တာပေါ့ ဟိုမှာဒီစရာလည်းခုလောက်ပြောနေပြီမြေတကယ်တမ်းညာပြင်းသောရဥဇံပြင်းသောရဥဇံနဲ့ဖြစ်ပြီးတာနဲ့ဥပတ်ထီပင်ဆိုဒီမှာဥစဉ်တို့အောက်မှာဒီမှာဟိုပုံစံလေးတွေကိုပြထားတာပေါ့နော်စိုင်းလေးတွေအဝိုင်းလေးပြဒါဥပတ်ထီပင်ဆိုပြက်သွားတာအော်နောက်တစ်ခါဒီမှာပြင်းသောရဥဇံပြီးတော့စကုဝိညာဉ်နဲ့ဥပတ်ထီပင်ဆိုပြက်သွားတာပဲအဲဆိုတော့ကဒီပြင်းသောရဥဇံအကိုက်မှာစိတ်စိတ္တိတ်ကဥမာဆိုကြပါတော့ဥစဉ်တို့စက်တလုံးရှိမယ်အဲစက်တလုံးရှိအဲ့စက်တလုံးကိုလိုက်ရှုနိုင်ဖို့ဆိုတာကအင်မတန်မလွယ်တာ မလွယ်တဲ့အခါကျတော့ကအာယုံကလည်းရူပါယုံကိုအာယုံယူပြီးတော့ဖြစ်တဲ့ဒီဝဋ္ဌိကဒီတစ်ချက်ဖြစ်ပြီးရင်သူကဟိုကုံသွားတာပေါ့နော်တစ်ချက်ဖြစ်ပြီးရင်အဲသူနောက်ထပ်ဟိုအာယုံတစ်ခုကိုပြန်ပြီးတော့ရူပါယုံကိုမယူပြန်ယူပါမှဒီရူပါယုံတိုင်းဆိုတဲ့ဒီစိတ်တက္ခဏကဖြစ်တာပေါ့စိတ်တက္ခဏဖြစ်တော့အဲ့တော့ဟိုဒီစိတ်ဒီဝဋ္ဌိဖြစ်တာပေါ့ရူပါယုံကိုပြန်အာယုံယူမှဒီဟိုအဲပြစ္ဆဒရဝဋ္ဌိတွေကဒီစကုဒရဝဋ္ဌိတွေပြန်ဖြစ် အော်နောက်တစ်ခါသူရက်ဆက်သွားရင်နောက်တစ်ခါပြန်ရှုခြင်းဆိုဒီရူပယုံကိုထပ်အာယုံယူဆိုတဲ့အခါကျတော့ထပ်ခါထပ်ခါတော့လုံရလုံရတဲ့အခါကျတော့နည်းနည်းလေးတော့ဟိုစတဲ့ယောဂီမှာဆိုရင်တော့ခက်ခဲတဲ့သဘောလေးရှိတာပေါ့အဲ့တော့ဦးဇင်းတို့ကဒီလွယ်တဲ့နေရာကစသွားရင်စစ်တခဏနေတာဥမာဆိုကြမှာဆိုဒီပင်္စရဟိုဝတိလူခေါ်တဲ့သကုရရဝတိသောရရဝတိကာဏရရဝတိဇင်ဝရရဝတိကာရရဝတိတွေမှာတော့စစ်တခဏဒီတိုင်းပဲဟိုစစ်တခဏများတာ ဒါပေမဲ့မနောထောရဝတိပေါ့မနောထောရအနေနဲ့ဖြစ်မယ်ဆိုရင်တော့သူကြတော့မများတော့မနောထောရဇန်ဒီဟုတ်တော်နေရာလေးမှာမနောထောရဇန်တစ်ချက်ဖြစ်မယ်ပြီးတာနဲ့ဇောခုနှစ်ကြိမ်တရားခုနှစ်ကြိမ်ဒီလိုပဲဖြစ်အဲ့တော့ဒီမနောထောရဇန်ပြီးတာနဲ့ဇောဇောဇောဇောဆိုတော့ဇောကလည်းခုနှစ်ကြိမ်နောက်ဖြစ်တဲ့အတွက်ကြောင့်သူကဟိုဟိုဒီစိတ်တက်ခဏတွေမှာနန္တရားတွေကိုတည်ဖို့ရန်ကြိုးစားတဲ့အပိုင်းမှာတော့ဒီစိတ်တက်ခဏများတာတော့မရှုပ်ထွေးတော့ဘူးပေါ့နော်မခက်ခဲတော့ဒါတစ်ချက် နောက်တစ်ခုကတော့အကယ်၍မြန်မိမိတို့ကဒီဇံရတဲ့ပုံကိုပြင်သူကပိုကောင်းတယ်အဟိုးဦးဇင်သူလွန်ခဲ့တဲ့၃ပတ်သူ့မဟုတ်၄ပတ်ကျော်လောက်ကအဲ့အကြောင်းလေးကိုနည်းနည်းလေးတော့ဟောခဲ့ဘူးအဲ့တော့ဇံရတဲ့ပုံကိုဆိုခဲ့ရင်တော့သူကဘာဖြစ်တော့ခုနပထမဇံဝင်စားလိုက်တယ်ဒီပထမဇန်ဝင်စားတဲ့အခိုင်မှာပေါ့ဒီပထမဇန်ဇောတွေကဒီမှာဦးဇင်းတို့ဒီကာမဝဇ္ဇရာဇောတွေအနေနဲ့တော့ခုနှစ်ကြိမ်ဇောတာဟိုဘက်ကအပနာဇောလို့ခေါ်တဲ့ဇန်မှာကြတော့သူကဇန်ဇောတွေကဥမာဆိုကြပါစို့ 1မိနစ်လောက်ဇံဝင်စားရင်ကိုပဲမရင်မတွက်နိုင်အောင်ဇံစောတွေကဖြစ်တနားရီလောက်ဒါဇံဝင်စားတယ်ဆိုဇံစောတွေကဇက်တိုက်အချိန်ကြာကြီးဖြစ်နေတဲ့သဘောတော့ရှိအဲ့လိုသဘောရှိတဲ့အတွက်ကြောင့်ဒီဟိုဇန်နန်ဇန်နန်တရားတွေကိုသိသိရင်တော့ယောဂီကလွယ်တယ်ဒါနံပါတ်1အထောက်အကူပြုတာဒုတိယအထောက်အကူကတော့ဒီဇံကိုစပြီးတော့ဇံရထားတဲ့သူတော်ကောင်းဖြစ်ခဲ့လို့ဇံကိုစပြီးတော့ရှုခဲ့မယ်ဆိုရင်တော့သူ့မှာအာသာချက်တစ်ခုက ဟိုးရှိတယ်ကဥမာပထမဇန်ဝင်စားတယ်ပထမဇန်ဇန်ငါဝိတဝိဇာရပိရိတုကဧကဂရာဆိုတာကိုသူကသိပြီ။အော်နောက်တကဒုတိယဇန်ဝင်စားတယ်ဒုတိယဇန်ရဲ့ဇန်ကဖြစ်တဲ့ပိဋိတုကဧကဂတာဓာတုကတည်ပြီးတာအဲ့တော့ဆိုလိုရင်းပြောချင်တာကဒီမနောဒရဏလို့ခေါ်တဲ့ဦးဇင်းတို့ဒီဟရိယဝတ္ထုကိုမိတွဲဖြစ်နေတဲ့ဒီမနောဒရဏမှာဖြစ်သွားတယ်ဒီဟိုဇန်နန်တရားတွေပေါ့ဇန်နန်တရားတွေကအထူးသဖြင့်ဇန်ငါတွေကိုသူကတည်ပြီးသားဖြစ်တယ် အဲတီးပြီးသားဖြစ်နေတဲ့သူတော်ကောင်းတယောက်ကိုတခါလေဟိုတုန်းကတော့ဇန်က၅ပါးပဲဆင်ခြင်နေအခုတော့အဲပထမဇန်ဆိုပထမဇန်နန္တရား34လုံးလုံးဆင်ခြင်ခိုင်းတယ်ပေါ့ဆင်ခြင်ခိုင်းရတဲ့အခါကျတော့ तू ကအဲ့အပိုင်းမှာကျတော့ဒီသမထယန္နိကသူတော်ကောင်းတယောက်ဖြစ်ခဲ့ရင်တော့ तू ကခက်ဘူးပေါ့နော်အဲ့တော့အဲ့ဒီသမထယန္နိကနဲ့ပတ်သက်လို့လည်းခုဟိုဦးဇင်းတို့နည်းနည်းလေးပေါ့ဒီမှာထပ်ပြီးတော့တို့တခါကြီးတွေဒီကမာကြီးတွေကိုပြောရအောင်အဲ့တော့ဦးဇင်းပြီးခဲ့တဲ့ဟိုဥပုံနေမနေ့ကဒီမှာတော့ဥပုံမနေ့က အဲဒီမှာယောဂီတယောက်ယောဂီတယောက်ဆိုတာဦးဇင်းလေးတစ်ပါးပါပဲသူလည်းစာရဏပိတရားစာအာထုတ်အာထုတ်တော့သူနဲ့အဲ့ဒါလေးတွေတရားကြောင်းလေးဆွေးနွေးဖြစ်တယ်ဆွေးနွေးဖြစ်တဲ့အခါကျတော့ဘာပြောလို့ဆိုတဲ့အခါကျတော့ဟိုဒီဒီလက်ရှိပေါ့နော်ဒီခုအခြေအခါမျိုးမှာဒီဇန်တရားတွေကိုဟိုရကြတဲ့ယောဂီတွေရှိသလားစသည်အပြင်ဒီလိုဆွေးနွေးပြီးတော့ရှိတဲ့အကြောင်းပြောတယ်ပြောတဲ့အခါကျတော့သူလည်းရိုးရိုးလေးပဲသူဝန်ခံပါတယ်။ဘာပြောတော့ဆိုတော့ ဟိုစာရီထဲမှာတွေ့တယ်တဲ့ဒီဟိုသူသဖြင့်ပေါ့သူဟိုပြီးတမှာပိုင်းမှာကောနောက်တကဒီဟိုဓမ္မသင်္ကနီပေါ့အဘိဓမ္မာခုနှစ်ကျမ်းတွေကဓမ္မသတိယရောက်ရင်ဓမ္မသင်္ကနီဒီကျမ်းတွေမှာဇံကန်းတွေရှိတာဇံကန်းတွေရှိတော့အဲဇံကန်းတွေဆိုရင်လေ့လာတဲ့အခါကျတော့ဒေချာလေးတဲ့ view ထပြီးတော့လေ့လာဖြစ်တယ်လေ့လာဖြစ်ပြီမဲ့ဘာလဲဆိုတဲ့အခါကျတော့ဟိုစိတ်ထဲမှာပေါ့နော်အလန့်ကွာနေ လမ်းကွာနေတယ်ဆိုတာကဒီဇန်တရားတွေကိုဇန်ကန်းကိုဇန်ကိုဖွင့်တဲ့အပိုင်းယူပေါ့ဥမာဥဒကဥဇာရဏဥပဒမစသည်အဖြစ်ပေါ့ဝိဇေဝကာမေဝိဇာဝိဇေဝကာမေဝိဇာအကုသရိဓမေတာဥဒကံတာဝိဇာရံဥဝေကဇံပိတိတုကံစသည်အပြင်ဒီလိုမျိုးပရမဇံဒုတိယဇံသွားပုံလေးကိုဖတ်ကြတဲ့အခါမှာစိတ်တော်ဝင်စားတယ်တဲ့ဒါပေမဲ့အခု ဒီမျက်မှောက်ဘဝမှာဒီလိုဇန်တရားတွေကိုတကယ်အားထုတ်လို့ရသေးရဲ့လားဆိုတဲ့တန်တရားတော့ဟိုအတွေးတော့ဝင်မိတယ်ဆိုပြီးဒါပြောတာပေါ့နော်နောက်တစ်ခုဦးဇင်းတို့ဒီတရားအားထုတ်တဲ့အခါမှာတခါတလေမှာပေါ့ဒီဟိုသီလသမารိပညာဆိုတဲ့သိက္ခာ၃ရပ်အနေနဲ့တော့အားလုံးကလက်ခံထားတာမှန်တယ်လက်ခံထားပေမဲ့တခါလေးမှသီလတွေဖြည့်ကျင်ရမယ်ပြီးတော့သမာဓိထူထောင်ရမယ်အပိုင်းရောက်လာလို့ရှိရင် ဒီဇန်သမာဓိတွေရအောင်ဆိုတာကိုဟိုယနေ့မျက်မှောက်ဖြစ်ယောဂီတော်တော်များများမှာအတွေးမရှိတော့အတွေးမရှိတော့ဘူးဆိုတဲ့အခါကျတော့ဟိုလွန်လည်းပဲလေတရားစကန်ဝင်မယ်အဲတရားစကန်ဝင်လိုက်တဲ့ကိုရတဲ့အချိန်လေးပေါ့ရက်တူတစ်ပတ်လည်းပြင်ပြင်ပဲနှစ်ပတ်လည်းပြင်ပြင်ပဲတစ်လလည်းပြင်ပြင်အဲ့အတွင်းမှာမလုပ်လိုက်တုံးဆိုတော့အဲဒီကမ္မရာတစ်ခုကိုစအားထုတ်ပြီးတော့ဝိပဿနာပဲတန်းစုလိုက်တယ်ပေါ့နော်ဒါဒီလိုလေးတွေဖြစ်ဖြစ်လာတဲ့အခါကျတော့တမထဆိုတဲ့တမာရီကဈားထဲမှာလွတ်လွတ်နေတယ် လွတ်လွန်သွားတာပေါ့နော်အဲအဲ့လားလေးတစ်ချက်လည်းပဲဒါဦးဇင်းတို့တတိချက်စရာပေါ့ဒီဦးဇင်းလေးနဲ့ဆွေးနွေးမိလို့အဲ့တော့ဒီနေရာမှာပြောချင်တာကသမထဟိုအာထုတ်ရင်သမထကိုအာထုတ်ရင်လည်းပဲဒီနံကမထမို့ဒိဋ္ဌိဝိသုဒ္ဓိဘိုင်းကိုကူးတဲ့အပိုင်းမှာဒါတော်တော်ကိုအထောက်ကူပြုတယ်ဆိုတာလေးကိုပြောချင်နော်အဲ့ဒိဋ္ဌိဝိသုဒ္ဓိကူးတယ်ပေါ့အခုလို့ဆိုကြပါစို့ယုတ်တိဏ္ဍီသိသိပြန်ယုတ်တိဏ္ဍီသိသိတဲ့အပိုင်းမှာလည်းပဲဟိုဦးဇင်းတို့ဟိုအမြဲတမ်းပေါ့ဟိုတရားပွဲ ဒိုင်းနီးနီးမှာဦးဇင်းတို့ပြောသလိုပေါ့ဒီဝိပဿနာရဲ့အရှုခံအာယုံကယုတ်ပရမတ်နံပရမတ်မြတာဖြစ်တယ်အဲ့တော့ယုတ်ပရမတ်နံပရမတ်ဖြစ်တော့ဒီယုတ်ပရမတ်နံပရမတ်ကိုတော့မိမိကမတည်သေးဘူးမမြင်သေးဘူးဒါပေမဲ့ဝိပဿနာရှုလိုက်ပြန်ပေါ့အဲဒါကဟိုအဖြစ်များတာပေါ့ဝိပဿနာရှုလိုက်ပြန်တယ်အဲ့တော့အခါကျတော့ဟိုဈားထဲမှာဟိုဒီဦးဇင်းနဲ့ဆွေးနွေးတဲ့ဦးဇင်းတွေကပြောသလိုစိတ်ထဲမှာတခုခုတော့လုံးနေသလိုပဲဟုတ်ပလား ကွက်လက်ကလေးတစ်ခုဖြစ်နေဘာဖြစ်လို့လဲဦးဇင်းတို့သွားမှာဟိုဝိပဿနာရှုတော့မယ်ဆိုရင်ယုတ်ဒီနံဒီလို့ခေါ်တဲ့ဒီယုတ်ပရမတ်နံပရမတ်တရားတွေတကယ်အစီတရားပေါ့နော်အဲ့အစီတရားကိုလက္ခဏာကြီးသုံးတယ်တင်ရမှာဘလို့တင်မလို့ဟုတ်မှာတခါကြီးတကမာကြီးတွေဟိုပြန်ပြီးတော့ဒေသနာတော်လေးကိုပြန်ဦးဇင်းတို့အစကောက်ကြည့်လို့ရှိရင်ဒီတရားဥဓမ္မစကြာဟောတယ်ဘုရားရှင်တရားဥဓမ္မစကြာဟောတော့ဒီ9ရက်ဟောလိုက်တာ ဒီနာဝကီ9ဦးပေါ့နော်ဒီဝါဇူလပြည့်နေ့ကနေပြီးဝါဇူလပြည့်ကျော်၄ရက်နေ့အထိမှာပင်စဝကီ9ဦးဘာဖြစ်သွားတော့သောတာပန်ဖြစ်သောတာပန်ဖြစ်ပြီးတော့6ရက်မြောက်နေ့ပေါ့ဝါဇူလပြည့်ကျော်9ရက်6ရက်မြောက်နေ့ကျတော့အနတ္တလက္ခဏာတုတ်ကိုဟောတယ်အဲ့မှာတခါကြီးဒီအနတ္တလက္ခဏာတုတ်ကလေးကိုပြန်ပြီးအာယုံယူကြည့်ရခြင်းကနောက်ဆုံးမှာတန်ကိမင်းညထဘိကဝေဟောဒါတင်ချစ်သားတို့ဘလို့ထင်တယ်လဲဒါပင်စဝကီ9ဦးတက်ရိုက်မေးတာဘလို့မေးတော့ တန်ကိမင်းညတာဘိကဝေရူပံနေဆံဝါအနေဆံဝါဩဘုရားရှင်ကမိတာယုတ်တရားဒီနေဆာလားအနေဆာလားအနေဆာလားနေဆာလားဒီလိုမိတယ်အဲ့တော့ပြန်ဆောင်ငါ့ကပြန်ဖြေတယ်အနေဆံဗန္ဒီအနေဆာပါဘုရားဟောယံပနာနေဆံဒုက္ခံဝါတံဒုက္ခံဝါတိဟောယံပနာနေဆံအဲ့ဒီဒီအကျဉ်ဟိုဒုက္ခဖြစ်တဲ့အနိစ္စဖြစ်တဲ့တရားဒီဒုက္ခံဝါတံဒုက္ခံဝါတိ ဆင်းရဲလားချမ်းသာလားဒီလိုမေးပြန်တယ်မေးတော့လည်းပဲပြန်ကြည့်တယ်ဒုက္ခံဗန္တိဟောဒုက္ခံဗန္တိဆိုတော့ထပ်ပြောတယ်ယံပနာနိစ္စံဒုက္ခံဝိပရိနာမဓမ္မံကာလနုတံတမနုပတ္တိတောဧတမမဧသောအမတမိဧသောမေအတ္တာတိဟောနောက်ဆုံးမှာဗာပြန်ကြည့်နောဟိတံဗန္တိအဲ့တော့ဒကာကြီးဒီမှာကြည့်ကြည့်အယံပနာနိစ္စံ ဒုက္ခံဝဒုက္ခံဝတံဒုက္ခံဝဒုက္ခံမနိယံပတနိစ္စံဒုက္ခံဝိပရိနာမဓမ္မအဲ့ဒီအနိစ္စဖြစ်သောဒုက္ခဖြစ်သောဝိပရိနာမဖောက်ပြန်တတ်သောတရားတွေကိုအဲနေတံမမနေသောဟမတမိဒါငါငါဤငါငါဤတရားပဲဒါငါပဲဒါငါဤအတ္တပဲလို့အဲ့လိုမျိုးရှုစင်ခြင်းတင့်သလားဒီလိုမေးပြန်အဲ့တော့နောဣတံဗန္ဒီအဲ့လိုမျိုးမရှုတင့်ပါဘူး ဒီလိုမျိုးမကြည့်ရှုသင့်ပါဘူးဆိုဒီလိုပြန်ဖြေတယ်အဲ့တော့အဲ့နေရာမှာဒကာကြီးတွေဒကာမကြီးတွေကြီးပြင်စားဝကီ၅ဦးကတာမန်ဒကာကြီးတွေဟိုဟိုဆရာနဲ့တပည့်ဟိုအတိုင်ပေါက်ညှိထားသလိုငါဒလူမင်းမင်းကဒလူဖြေစသည်အပြင်ဘုရားကတကားတဲ့ဒီယုတ်တရားဒီအိဋ္ဌာလားလို့အိဋ္ဌာလားအိဋ္ဌာလားမင်းပဲမင်းကအိဋ္ဌာဖြေအဲအိဋ္ဌာဖြစ်တဲ့တရားကဒုက္ခလားဒုက္ခလားဆိုတာဒုက္ခပဲဒလူဖြေဆိုဒလူမျိုးတကာကြီးတွေဒကာမကြီးညှိထားတာမျိုးဟုတ်ပါမလား မဟုတ်ပါဘူးခင်ဗျာမဟုတ်ဘူးအဲ့တော့သူတို့ကိုယ်တိုင်ကိုကဒီရုပ်ကိုနံကိုအဲ့အချိန်မှာဒါဟိုတရားပွဲအနေနဲ့ကြည့်ရင်တော့တခါကြီးဒါ9ရက်မြောက်ဆို6ရက်မြောက်နေ့မှာဟောလိုက်တာပေါ့နော်ဒီအနတ္တလက္ခဏာတုတ်ကအဲ့တော့ရှင်းတယ်ကတော့သူတို့9ပါးလုံးကဒီဓမ္မစကြာတုတ်ကိုဒါနေ့စဉ်ဒါ9ရက်တိုင်တိုင်နာပြီးပြီတရားဥအနေနဲ့နာပြီးတော့ဒီ6ရက်မြောက်နေ့မှာစပြီးတော့ဒါဟိုဆိုကြပါစို့ဒီ ရုပ်နာဒါခန္ဓာ၅ပါးထဲမှာဒါရုပ်ကိုပြောတာကျန်တဲ့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဒါပုံစံတူသွားတာကိုအဲ့တော့ခန္ဓာ၅ပါးကိုကမေးနေပြီဆိုကြဆိုအဲ့တော့ဆိုကြမလို့ဇာဥဆုံးရူပခန္ဓာကိုအိဋ္ဌာလာလို့မေးတယ်အဲ့ပိဇာဝကိ၅ဥပါဒါဟိုအိဋ္ဌာလာအိဋ္ဌာလာအိဋ္ဌာလာမြဲသလားမမြဲဘူးလားမေးတယ်ပိဇာဝကိ၅ဥကမမြဲပါဘူးခင်ဗျာလို့ဖြေလိုက်ချင်းဒီခုနကတို့တခါကြီးဒီဟိုအချင်းချင်းဟိုတိုက်ထားတဲ့တိုက်ထားလို့ဖြေတာမျိုးတော့ဟုတ်ပါမလားမဟုတ်ပါဘူးခင်ဗျာ မဟုတ်ဘူးအဲ့တော့ပြောချင်တာကဒီပိဿဝဂေ၅ခုကဒီအခိုက်မှာဒီယုတ်တရားရူပခန္ဓာအခိုက်ရူပခန္ဓာကိုမေ့အဲ့ရူပခန္ဓာကမမြင်မှုဆိုတဲ့ဒီယုတ်တရားတွေကမမြင်မှုတနည်းအားဖြင့်ယုတ်ပရမတ်ကမမြင်မှုကိုဒီပိဿဝဂေ၅ခုကသိလို့လားမသိလို့လားသိလို့ပါဗျာသိနေလို့ပဲကောင်းပြီကဲအဲ့ဒါမမြဲတဲ့တရားဒီစင်းရလားချမ်းသာလားလို့မေးတယ်အဲ့မှလည်းခုနကဦးဇင်းတို့ဟိုဒါဝိပဿနာတရားပေါ်ဒီမှာတို့တကကြီးတွေဒီကမကြီးတွေနာဘူးပိသားစကလုံးလေးပေါ့ ဟိုမမြဲတဲ့ဟိုခဏမစက်တသက်သက်တင်ဖြစ်ပြနေတဲ့အတွက်ကြောင့်ဒီယုံနာဓမ္မသင်္ခါရတွေကမမြဲဘူးအနေဆာနောက်ကဖြစ်ချင်းပြအဲ့မမြဲတဲ့အတွက်ကြောင့်ဖြစ်ပြီးတော့ပြက်နေတယ်မမြဲဘူးမမြဲတဲ့အတွက်ဖြစ်ချင်းပြက်ချင်းတန်ကျက်ပြီးနှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတယ်ဒုက္ခဆိုတဲ့သဘောကဟိုဆိုကြပါစို့ဦးဇင်းတို့တရားဘောတစ်ပတ်မှာခုလိုနာလို့ပဲဖြစ်ဖြစ်ဟိုဖတ်ဖတ်ထားလို့ပဲဖြစ်ဖြစ်ရနေတာမျိုးမဟုတ်ဘူးပြင်စားဝေငါ့ဟိုကမေးတယ်ဘုရားရှင်ကခုနပြောတယ်အဲ့အနိစ္စဖြစ်တဲ့တရားဟာချမ်းသာလားဆင်းရဲလားလို့မေးလိုက်တဲ့အခါမှာသူတို့က ဆင်းရဲပါတယ်လို့ဖြေတာလဲအဲ့လိုမျိုးတာမန်လေးတိလို့ဖြေတာလားတကယ်ထိုးထိုးထွန်းထွန်းနဲ့တိပြီးတော့မှဖြေတာလားဆိုရင်တခါကြီးတို့ဘယ်လိုဖြေတကယ်တိပြီးတော့တကယ်ဖြေနေတာနော်အဲ့တော့ဟိုဦးစင်းကအဲ့ဒါဟိုပါပါမနေ့ကအဲ့ဒါလေးပြောရင်းနဲ့စိတ်ထဲမှာဟိုအခုတကယ်ကြီးဒီမကြီးတို့ပြောချင်းသေးဟိုဟိုဒါလေးပြန်ပြီးတော့မျှဝေချင်းသေးဟိုပေါ်လာလို့အဲ့တော့အဲ့တော့ဒီဦးစင်းကဘာပြောတော့ဆိုတော့အဲ့တော့တို့ကဂျားထဲမှာကွက်လက်တစ်ခုတော့ဖြစ်နေသူပဲတဲ့ကွက်လက်တစ်ခုဆိုတာဘာပြောတာတော့ ဒီဝိပဿနာရှုတဲ့အခါမှာဝိပဿနာရဲ့ရှုခံအာယုံကိုမိမိတို့ကမသိဘူးဒါပေမဲ့ဝိပဿနာတော့ရှုနေတယ်ဆိုတဲ့အဓိပ္ပာယ်တော့ဟိုတက်ရောက်နေတယ်ပေါ့နော်ဆိုတော့အဲ့ရမျိုးလေးတွေပေါ့ပြောနေတာကဘယ်အကူပြောနေတာဆိုဟိုသီလသမာဓိပညာမှာသီလပြီးရင်သမာဓိကူရမယ်ဆိုတဲ့အပိုင်းကိုဦးဇင်းတို့ဒီခါဒီမှာထားခဲ့ခြင်းသူတို့ခက်ကလေခက်ကထားခဲ့ခြင်းအဲဒါဒါထားခဲ့လို့ကိစ္စမရှိဘူးအဲ့ထားခဲ့လိုက်တဲ့အတွက်ကကိစ္စမရှိဘူးဥပ္ပစာရသမာဓိလောက်နဲ့ပဲတခါတည်း ိုဘက်ကိုရုပ်တည်ဉာဏ်တွေကိုတက်ရှူအောင်မယ်ကဲဒါထားလိုက်အောင်ဖြစ်နိုင်ပေမဲ့ဉာဏ်သမာဓိရအောင်မရှုတော့ဘူးဥပ္ပဇာရသမာဓိလောက်ပဲရှုမယ်ကဲဒါဖြစ်နိုင်တယ်ထားအဲဟိုဘက်ကျတော့ခုနရုပ်တည်ဉာဏ်တွေကိုသိသိတဲ့အပိုင်းကြပြန်တော့သမာဓိရဒီဘက်ကဟိုဟိုနှဆိုင်တဲ့သမာဓိမျိုးပေါ့နော်အကောင်းတဲ့သမာဓိမျိုးကိုမိမိတို့ကထူထောင်မထားပြန်ရင်ခုလိုရုပ်တည်ဉာဏ်တွေသိသိတဲ့အပိုင်းမှာကိုဦးဇင်းတို့ဒိဋ္ဌိဝိတ္တုတိသွားနေတယ်အဲရုပ်ကိုဦးဇင်းတို့ဟောခဲ့ပြီးပြီခုနံစဟောတယ် အဲ့နန္တရားကိုသိသိတဲ့အပိုင်းကြပြန်တော့လေပဲကိုကငယ်၍လုံလောက်တဲ့တမာဒီမျိုးရှိမထိုင်တိဘုကခက်ခဲသွားပြန်တိဘုကခက်ခဲသွားပြန်တော့ဟိုဒီလိုနဲ့ပဲဆရာပြောနဲ့ပဲတခါသွားလိုက်ပြန်တစင်တက်မထားတစင်တက်ရင်နောက်ဆုံးကဲဝိပဿနာရောက်ပြီးရုပ်လည်းသိသွားပြီးနာမ်လည်းသိသွားပြီးအဲနောက်တစ်ခါပြစ္စယပရိကဉာဏ်ကူးမယ်ပြစ္စယပရိကဉာဏ်ကူးပြန်တော့လေဒီယုတ်ပရမတ်နံပရမတ်ကိုသိမထားတဲ့သူတော်ကောင်းတယောက်အနေနဲ့သူယုတ်ပရမတ်နံပရမတ်ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကို တကယ်သိဖို့တော့မလွယ်ဘူးသို့တော့ဘလို့တော့ဒီအတိတ်ကြောင့်တရား၅ပါးကြောင့်ပြစ္ဆုတ်ပံကျိုးတရား၅ပါးဖြစ်တယ်တနည်းအားဖြင့်ဝိဇာကြောင့်တဏှာတဏှာကြောင့်ဥပါဒံစသည်အားဖြင့်ဘလို့ဖြစ်တယ်ဆိုတာမျိုးလောက်တော့ဟိုကြက်လို့ပဲဖြစ်ဖြစ်မှတ်လို့ပဲဖြစ်ဖြစ်ဒါသိနိုင်တယ်သိနိုင်တဲ့ကပြစ္ဆံပရိကဉာဏ်နဲ့ရပါဝိပဿနာကုပြီဆိုကြစို့ဝိပဿနာကုတော့ဝိပဿနာရဲ့အရှုခံဖြစ်တဲ့ခုနယုတ်တရားနန္တရားကိုကိုကမသိဘူးဒါပေမဲ့အနိစ္စတော့ဆိုပြီးတော့လက္ခဏာတင်မယ်ဒုက္ခတော့ဆိုပြီးလက္ခဏာတင်မယ်ဆိုရင်တို့တက္ကကြီးတွေတက္ကမကြီးတွေအဲ့ဒါဒီဟိုတကယ် ဟိုဝိပဿနာစစ်စစ်ဖြစ်ဖို့တော့မလွယ်ဘူးတကယ်ဝိပဿနာစစ်စစ်မဖြစ်ပြန်ရင်လည်းမိမိတို့လုံလားတောင်းတတဲ့ဒီတဏှာဥဒုက္ခတွေကလွတ်မြောက်ရဆိုရင်ကြောင်းကြတွေကဆိုရင်ကြောင်းကြမှုတွေကငြင်းအေးရကိုရောက်ဖို့ဆိုတာမဖြစ်နိုင်ဘူးဒါကတော့ဟိုတကြောင်မို့လို့ပေါ့သမထယာနိကမြန်ဖြစ်အောင်မိမိတို့ကအားထုတ်နိုင်မယ်ဆိုရင်လည်းပဲခုလိုယုတ်တရားနံတရားတွေကိုသိသိတဲ့အပိုင်းမှာဒါများစွာအထောက်အကူပြုတယ်လို့ဒီလိုမျိုးလေးတို့တခါကြီးတက္ကမကြီးတို့သိသိကြတယ် ကဲကောင်းပြီအဲ့တော့ဦးဇင်းကဒီနန္တရားသိသိပုံပြန်ပြောမယ်ပြောတော့ဒီဟိုပထမဇန်ရထားတဲ့ပုံကူဖြစ်ခဲ့ပြီပေါ့ဇန်နန္တရားရထားတဲ့ဖြစ်ပုံကူဖြစ်ခဲ့ရင်တော့ဇန်ဝင်စားလိုက်ဇန်မထထပ်ပြီးတာနဲ့ဇန်နန္တရားကိုသိသိမဖတ်တာဝေနာတင်ညာတို့မျိုးပရမဇန်နန္တရား34လုံးကိုထပ်ကထပ်ကသိသိရတယ်ထပ်ကထပ်ကသိသိ तू ကတော့လွယ်တယ်ဆိုတာခုနပြောသလိုဇန်ဝင်စားလိုက်ဇမထတဲ့အခါမှာဥမာနှလုံးရရင်နှလုံးသုံးလုံးရရင်သုံးလုံးဖတ်တာဝေဒနာတင်ညာစေဒနာအာပြီးလို့ရှိရင် ကယ်၍ဒီနန္တရားတွေကမထင်ရှားတော့ဆိုပြန်ပြီးဇံလေးဝင်စားလိုက်ဇံမထရင်တစ်ခါပြန်ပြီးတော့နန္တရားကိုနောက်၃လုံး၄လုံးတိုးယူလိုက်ပြီးတော့ပြန်ဇံဝင်စားလိုက်ဇံမထဒီလိုမျိုး၃လုံး၄လုံးဒီလိုမျိုးတိုးတိုးယူရင်နောက်ဆုံးမှတော့ဘာဖြစ်မလို့ဒီ34လုံးလုံးပေါ့34လုံးကိုမိမိကအကုန်ရှုနိုင်ပြီ34လုံးလုံးကိုအကုန်ရှုနိုင်ပြီဆိုရင်တစ်ခါပြန်ပြီးတော့အလုံးရည်အတွက်တိုးပေါ့အလုံးရည်အတွက်တိုးပြီးတစ်ခါဇံဝင်စားဇံမထတာနဲ့ဥမာ10လုံး15လုံးလောက်ရအောင်ရှုလိုက် ပြီးတော့ဇံပြန်ဝင်စားဇံမတနောက်ထပ်10လုံး15လုံးလောက်ရအောင်ရှုလိုက်ဒီလိုပုံစံနဲ့ရှုသွားလို့ရှိရင်၃ချိန်လောက်ရှုရင်ဒါဟို34လုံးရပြီပေါ့ရပြီဆိုလို့ရှိရင်တစ်ခါထပ်ပြီးတော့တိုးအဲနှစ်ချိန်လောက်နဲ့တင်ပထမဇံဝင်စားလိုက်ဇံမထတာနဲ့ဒီဇံနန္တရားတွေဥမာ20လောက်ရအောင်ရှုလိုက်အဲနောက်တစ်ခါ14လုံးလောက်ရအောင်ရှုရင်34လုံးရပြီအဲ့လိုနှစ်ချိန်လောက်ခွဲရှုလို့ရပြီဆိုနောက်တစ်ခါကျတော့ဇံဝင်စားဇံမထထတာနဲ့ဒီပြိုင်နေတဲ့အဲဇံနန္တရား34လုံးကိုရှုကြည့်အဲဆိုရင်တော့ဒီ ဟိုဇမထထတာနဲ့ရှုလိုက်တာနဲ့ဒီဇာဏတရား34လုံးကိုသိပြီပေါ့အဲ့လိုသိသွားပြီဆို तू ကဘာဖြစ်တုံးဆိုတော့ဒီနန္တရားတွေကိုဒီလိုဇန်တိုင်းဇန်တိုင်းဇန်တိုင်းဇန်တိုင်းမှာဇန်နန္တရားတွေကိုသိသိထားပြီဆိုနန္တရားတွေနဲ့တော်တော်ရင်းနှီးသွားပြီဆိုတော့အင်းကတော့တော်တော်လေးကျွမ်းကျွမ်းကျင်ကျင်ရှိတာပြီအဲ့ဒီဘိုင်းရောက်ကမှအခုဦးဇင်းတို့ခုနတကကြီးခုနပြထားတဲ့ဒီပြင်သရရဝတီဘိုင်းကဟိုပြန်သွားရတာပေါ့နော်ပြင်သရရဝတီဘိုင်းကိုပြန်သွားတော့ခုနပြောတဲ့ဒီဝတီစိတ်တဲ့ခဏကများတယ်များတဲ့အခါကျတော့အာယုံကိုယူလိုက်အာယုံကိုယူလိုက်လို့ရှိရင် ဆိုကြပါစို့ခု Ruby online လေးကိုဦးဇင်းတို့စပြောမယ်ပေါ့အယောင် online ပေါ့ Ruby online ကိုပြောမယ်ဆိုရင်ခုနဝတ္ထုနဲ့အာယုံကိုသိသိထားမယ်အကိုကဒီစကုဝတ္ထုနဲ့ဟရိယဝတ္ထုပေါ့ဒီဓာရနှစ်ခုပေါ့စကုဓာရနဲ့မနောဓာရဆိုတော့ဓာရနှစ်ခုကိုသိသိထားသိသိထားပြီး Ruby online ကိုလှအာယုံယူယူလို့ရှိရင်စိတ်တက်ခဏလေးတွေဖြစ်သွားအဲဖြစ်သွားတဲ့စိတ်တက်ခဏလေးတွေကိုအရင်ဆုံးဒါကတော့ပြင်သာရရာဟောဇံဒါကတော့စကုဝိညာဉ်ဒါကတော့တံပရိသံဒါကတော့ အာဟောတော့ဒါကတော့ဇောဇောဇောစသည်အပြင်အရင်ဆုံးအမိလေးတွေပေးအမိလေးတွေပေးလို့ရပြီဆိုရင်ဘာလုပ်ရမလို့အဲစစ်တက္ကနာတိုင်းစစ်တက္ကနာတိုင်းမှာရှိတယ်ဇန္နရကိုဦးဇင်းတို့ထပ်ပြီးတော့ဘာလုပ်ရတော့ဆိုတော့သိမ့်စီရတယ်အဲသိမ့်စီတာနဲ့ပတ်သက်လို့ဦးဇင်းအခုဒီမှာဒီအရင်ဆုံးပေါ့လေဒါလေးကိုနည်းနည်းလေးထပ်ပြီးတော့ပြောကြရအောင်အဲ့တော့ဒီမှာဟို ပြင်သောလောကိုဇန်ခိုက်ပေါ့ပြင်သောလောကိုဇန်ခိုက်မှာဆိုအရင်ဆုံးဒီစိတ်အတိစိတ်ပေါ့စပြင်မယ်ပြီးတဲ့အခါမှာဦးဇင်းတို့ဟတ္တာဝေဒနာတင်ညာစေဒနာဧကဂရဇီဝိဇီဝိတေကြီးပေါ့ဇီဝိတာ ပြီးတော့မနာတိကာရပြီးတော့ဝိတက်ဝိစာရအဒီမောက်ခါဆိုပြီးတော့စက်တလုံးဖြစ်တယ်အဲအဲ့ဒါကိုတလုံးစီတင်စီရတာတင်စီတဲ့အခါကျတော့ဒီကောင်ကဒီပြင်သောလောကိုဇန်ကဘယ်မှာဖြစ်တယ်လဲလို့မေးရင်ဒီဟရိယဝတ္ထုကိုမိတွဲဖြစ်မှာ ။အရိယဝတ္ထုကိုမိတွဲဖြစ်တဲ့အတွက်ကြောင့်အာယုံလားရိုက်ခတ်တဲ့အချိန်မှာဝေမနောကြီးကိုရိုက်ခတ်တယ်။အဲ့ပြီးတော့ဘဝင်စင်ပြတ်သွားတဲ့အချိန်မှာစပြီးပင်္သရရအောင်ဇံပြင်ပင်္သရရအောင်ဇံကအဲ့ဟရိယဝတ္ထုယုတ်ကိုမိတွဲဖြစ်တယ်။အဲ့တော့ဟရိယဝတ္ထုယုတ်ကိုမိမိကသိသိထားနိုင်ရဲ့သူတော်ကောင်းဖြစ်ခဲ့ရင်အဲ့ဒီဟရိယဝတ္ထုမှာမိတွဲဖြစ်သွားတယ်ဒီအသိစိတ်နဲ့တကွာတော့ဒီစိတ်စီတသိပေါ့ဒီ၁၁လုံးပေါ့ပင်္သရရအောင်ဇံခိုင်အဲ့ဒါကိုသိသိရ။သိသိရင်တော့ဘာလို့ရတော့တကြိမ်မှာဒီ၁၁လုံးခုနလိုမိကျမမိပဲ ဒီရူပယုံကိုလက်အောင်ယူလိုက်တယ်ပိဏ္ဏရဝဇံဖြစ်သွားတာကိုသိလိုက်တယ်စေတက္ကနာတွေဖြစ်သွားတယ်သိတယ်ပိဏ္ဏရဝဇံအခိုက်မှာကိုကအတိစိတ်ဖတ်တာဝေဒနာတင်ညာတို့သုံးလုံးလောက်မှာနေဟိုပျောက်ရင်ပျောက်သွားမှာပေါ့ကိုဆက်ရှုလို့မရအောင်မရတော့ဘူးဆိုရင်ပြန်ပြီးတော့ရူပယုံကိုပြန်အာယုံယူလိုက်အာယုံရင်နောက်တစ်ခေါက်ဒီဒီပိဏ္ဏရဝဇံပြန်ပြီးတော့ဖြစ်လိမ့်မယ်ဖြစ်တဲ့အခါပိဏ္ဏရဝဇံအခိုက်မှာသူကနောက်တစ်ခါအာယုံကိုပြန်ပြန်ပြီးယူအဲ့လိုမျိုးနဲ့ဒီရူပယုံကိုထပ်ခါထပ်ခါတော့ပြန်ပြန်ပြီးအာယုံယူဖို့လိုတယ် အဲ့တော့ရူပယုံကိုအာယုံယူရင်အာယုံကတော့မတူတော့ဘူးပေါ့ပထမယူတဲ့ရူပယုံကပြစ်ပြီးသူလည်းပြက်သွားတယ်နောက်တစ်ခါထပ်ယူတဲ့ရူပယုံတစ်ခုတော့ဖြစ်တာသို့တော့ကိစ္စမယူသေးရူပယုံ line အနေနဲ့ဒီပိဏ္ဏရာဟုဇံဖြစ်တာပေါ့နားလည်လို့အောင်တော့ထပ်ခါထပ်ခါကြိုးစားရတယ်အဲ့လိုကြိုးစားရင်တော့တပြေးပြေးနဲ့ဘာဖြစ်လာလို့ဆိုတော့အဲ့ပိဏ္ဏရာဟုဇံအခိုင်မှာဖြစ်တဲ့စေစတိတိ73ကိုနားလည်ပြီးအော်နားလည်ပြီးဆိုတဲ့သူတော်ကောင်းကမှတစ်ခါထပ်ပြီးတော့ဘာလို့တော့အဲအတိစိတ်ဒီမြင်တိစိတ်ဖြစ်တဲ့စကုဝဉ္ဉ္စိတ်အခိုက်ကိုတစ်ခါရှုရတယ် ။အဲ့တော့ကရူပါယုန်လေးကိုလန်အာယုန်ယူရင်ပြသနာဝဇံပိတာနဲ့မြင့်တိစိတ်ဖြစ်မယ်။မြင့်တိစိတ်ဒီဒီစကုဒ္ဒရာမှာဖြစ်မယ်။ကိုကစကုဒ္ဒရာကဖြစ်တဲ့စကု အကြည်ယုတ်ကိုသိသိပိတာဖြင့်အဲ့ဒီစကုအကြည်ယုတ်ကိုမိတွဲဖြစ်သွားတဲ့ဒီစကုဝိညာဉ်စိတ်ပေါ့။မြင့်တိစိတ်ကလေးကိုကိုကစသိသိရတယ်။သိသိရင်လည်းအဲ့လိုပဲဒီမျက်စိဆိုတဲ့စကုဒ္ဒရာမှာဖြစ်သွားတဲ့မြင့်တိစိတ်။အော်မြင့်တိစိတ်ရပြီလို့သူ့တဲ့တလုံးတိုးပြီးတော့ဖတ်တာဝေဒနာတလူသုံးတလူမျိုးတလုံးတိုးတလုံးတိုးတလုံးတိုးနဲ့တလူလေးရှုသွားတယ် ကျွန်းသွားလို့ရှိရင်အဲ့ဒီမှာဇကုဝိညာဉ်ခိုက်ကိုရောက်လာပြီဇကုဝိညာဉ်ခိုက်ရောက်ပြီးတော့အဲ့မှာစိတ်စိတ္တိရှစ်လုံးရှိတာပေါ့ဖတ်တာဝေဒနာတင်ညာစေဒနာဧကဂရာဇီဝိတာဆိုပြီးတော့ဒီမှာမနတိကာရတလုံးเนาะနတိကာရတလုံးပြန်နေရတယ်ဇီဝိတာမနတိကာရပေါ့နော်အဲ့မနတိကာရဆိုပြီးတော့ဒီစက္ကုဝิญဉ်ခိုင်းမှာအတိစိတ်ကတလုံးစေတသိက်ကခုနှလုံးပေါင်းလို့ရှိရင်ဒါရှစ်လုံးဖြစ်တာပေါ့နော် အဲရှင်းလုံးဖြစ်တာလေးကိုလည်းကိုကသိပြီအဲဆိုနောက်တစ်ခါဟိုတလုံးစီတလုံးစီရှုလို့ရှင်းလုံးလုံးသိပြီဆိုနောက်တစ်ခါရူပါယုံကိုပဲပြန်ပြီးအာရုံပြုရတယ်အဲ့တော့ရူပါယုံကိုလှက်လှန်ပြီးအာရုံယူယူလို့ရှိရင်နောက်တစ်ခါကြလို့ရှိရင်ပြဿနာတော်ဇန်လေးဖြစ်မယ်ပြီးတော့ဇကုဝိညာဉ်ဖြစ်မယ်အဲပြီးတဲ့အခါတမ္ပတိဆိုင်ခိုက်ဖြစ်မယ်ပေါ့တမ္ပတိဆိုင်ဒီဒီမနောရရမှာမိတွဲဖြစ်မယ်တနည်းအားဖြင့်ဟတရားဝတ္ထုပြုကိုမိတွဲဖြစ်အဲသူ့မှာစိတ်စီတွေကုနာ၁၁လုံးရှိမယ်အဲဒီ၁၁လုံးကိုလည်းမိမိကတစ်လုံးစီတင်းစီရတယ်အဲ့တော့အဲ့လိုတင်းစီတဲ့အပိုင်းမှာတော့ဘာဖြစ်မလို့ဆိုတော့ ဟိုလွယ်ကူတာလည်းရှိနိုင်တယ်လွယ်လွယ်နဲ့ပေါ့လွယ်ကူတယ်ဆိုတော့ကလွယ်လွယ်နဲ့ဒါကိုကိုတိသွားတာမျိုးလည်းရှိနိုင်မလို့အဲတခါတလေမှာခက်ခဲနေတာမျိုးလည်းရှိတယ်ခက်ခဲနေတာမျိုးဆိုတာကသိသိလို့မလွယ်ဘူးနန္တရားတွေကိုသိသိရတာနားမလဲဘူးနားမလဲရင်ဘာလုပ်ရမလို့နားမလဲရင်ဘာလုပ်ရမလို့ဆိုတော့နားမလဲလို့ဆိုပြီးတော့မရှိဘဲနေလို့တော့မဖြစ်ဘူးနားမလဲလို့ဆိုတာနားမလဲပါဘူးလေနားမလဲပါဘူးလေဆိုပြီးတော့မရှိတော့ဘူးဆိုရင်ဒါတွေကငါတို့လည်းသိတရားဒီလောက် တိမ်မွေးတဲ့တရားတွေကိုငါတို့သိနိုင်မှာမဟုတ်ပါဘူးလေအဲတော်ပါပြီအဲ့တော့နောက်တစ်မျိုးပြောင်းတာပေါ့ဆိုပြီးတော့ဒါကြတဲ့ကမ္မထန်ပြောင်းလိုက်မယ်ဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေတော်ပါမလားမတော်ဘူးအဲ့တော့ဘာလို့မလို့တရားမရဘူးဆိုရင်ဘာလို့ထတ်ရှူရမလဲထတ်ရှူတော့ဘာရှူရမလဲဆိုတော့ဒီဘိုင်းနဲ့ပတ်သက်လို့ဦးဇင်းတို့ဝိတ္တရိမကဟိုဒီနံကမ္မထန်ဘိုင်းလေးနဲ့ပတ်သက်လို့ပြောထားတဲ့စာပိုက်ကလေးတစ်ခုပေါ့အမှန်တော့ဘာပြောတာလဲသစီပနတ္တဒိဏဒိဏမုကိဏရူပံပရိက္ခေတဝအရူပံပရိက္ခဏတော တုခုမတ္တာအရူပနာဥပ္ပထာတိဒေနဒုရနိခေပံအကတောရူပမေဝပုဏ္ဏပုဏ္ဏတမတိတောဝါတမတိတပံမနတိကာတပံပရိဂဟိတပံဝါဝထပိတပံယထာယထာဟိရူပံသူဝိခာလိတံဟောတိနေဇတံသူပရိတုတ်တံတထာတထာတရာရမဏံအရူပတမတယမေဝပကတာဟွန်ဒီအဲဒီစာပိုက်ကလေးပေါ့ အတိပ္ပယ်ကဘာပြောတော့ဒါဝိသုဒ္ဓိမေဥစဉ်လို့စာမျက်နှာဟိုဒုတိယအုပ်ပေါ့စာမျက်နှာ225မှာလာတယ်အဲသူကဘာပြောတာလို့ဆိုတော့ဒီဒါကြောင့်မလို့ဦးဇင်းတို့ရှေ့ကပြောခဲ့တယ်ဒီယုတ်ကမထန်နံကမထန်ရှိတဲ့အခါမှာယုတ်ကမထန်ကိုရင်သုံးစသိမ့်စီထားဖို့ဦးဇင်းတို့ဟောကြားခဲ့တာပေါ့ဟောကြားခဲ့တော့ယုတ်ကမထန်ယုတ်ပိုင်းကိုယုတ်တရားတွေကိုကျွမ်းကျွမ်းကျင်ကျင်နဲ့နားလည်နေပြီဆိုတဲ့သူတော်ကောင်းတစ်ယောက်ကဒီနံကမထန်ကိုဆက်ပြီးတော့သိမ့်စီရင်တော့ဒါကဟိုယုတ်ကကမထန်ကစာရင်ပိုလွယ်ကူတယ်လို့ဒီလိုလေးပြောခဲ့ဦးတယ်အခုဒီမှာသူပြောတာတော့ သစေပနတဒိဏဒိဏမုခိနာရူပံပရိခေတောဟာဒိဏဒိဏမုခိနာရူပံပရိခေတောဟာဆိုတာဘာပြောတာလဲဆိုတော့အဲယောဂီတယောက်ကပေါ့ယောဂီတယောက်ဒီဒီယုတ်ကမထံကိုဒိဏဒိဏမုခိနာထိုးထိုးမုခဖြင့်ထိုးထိုးလမ်းကြောင်းဖြစ်ပေါ့အဲ့တော့လမ်းကြောင်းကဘာလဲဆိုတော့ဦးဇင်းတို့ဥမာခန္ဓာ၅ပါးနေရှိပဲဟိုအာယနာ၁၂ပါးနေရှိမယ်ဓာတ်၁၈ပါးနေရှိမယ်အဲ့ဒီလိုမျိုးပေါ့နောက်တစ်ခါ ဟို42ခုဒါသာပေါ့ယုတ်ကမတန်ဓကမတန်အချင်းဤအချင်းဤပေါ့နော်အဲ့တော့ဒွါရအလိုက်ယုတ်တရားတွေကိုသိသိမယ်သကုဒွါရမှာရှိတဲ့ယုတ်တရားသောဒွါရမှာရှိတဲ့ယုတ်တရားဒီလိုမျိုးယုတ်တရားယုတ်တရားတွေကိုဒွါရအလိုက်လည်းသိသိထားတယ်အကုန်လုံးအမျိုးမျိုးသောနည်းတွေနဲ့သိသိထားမယ်ဆိုရင်ဒါယုတ်တရားပေါ်မှာဒါကျွမ်းကျင်နေပြီအဲ့လိုကျွမ်းကျင်ပြီဆိုတဲ့သူတော်ကောင်းတယောက်ကကဲယုတ်တရားကိုရူပံပရိက္ခေတောယုတ်တရားကိုသိသိပြီး၍အရူပံပရိက္ခဏတော်ဒီနန္တရားကိုသိသိတော့မယ်ဆိုရင်ဟော နန္တရားကိုသိကြည့်တော့မယ်ဆိုရင်ဘာလို့ရတော့အဲ့နန္တရားသိကြည့်တဲ့အခါမှာဒုက္ခမတ္တာအရူပနာဥပ္ပတ္ထတိနန္တရားတွေကသိပြီးတော့တိမ်မွေ့တယ်နန္တရားတွေကသိပြီးတော့တိမ်မွေ့တဲ့အတွက်ကြောင့်ဒါအရူပနာဥပ္ပတ္ထနာဥပ္ပတ္ထတိနန္တရားတွေမထင်ရှားတော့နန္တရားတွေကိုဝဆိုကြမှာဆိုခုနန္တရားပြင်သရရာဟုတွေရူပယုံကိုအောင်ပြုတယ်ပြင်သရရာဟုသဇကုဝိညာဉ်တံပရိသန်တန်ရဏအနေနဲ့စိတ်တက္ကနာတွေဖြစ်သွားတာကိုလေကိုကသိဖို့ခက်နေတယ် အဲစေတေခဏတိုင်းစေတေခဏတိုင်းမှာရှိတဲ့နန္တရားကလေးကိုလေကိုကဟိုတလုံးစီတလုံးစီတိဖို့ခက်တယ်ဆိုရင်ဘာလို့မလို့တေနဒုရနိခေပံအကတဝါဒုရနိခေပံဆိုတာဒီဝန်ကိုချမထားနဲ့ဝန်ကိုချမထားနဲ့ဆိုတာကဒီကမ္မထအလုပ်ကြီးကိုချမခဲနဲ့လို့ပြောတာဒုရနိကေပံဝန်ကိုချပြီးအကတ္တဝဝန်ကိုချခြင်းကိုအကတ္တဝမပြုတ်၍အဲ့တော့အာနန္ဒရားငါငါရှုရတာတိတ်ခဲ့တယ်ကွာနန္ဒရားတွေကတိတ်ပြီးတိမ်မှုတဲ့အတွက်ကြောင့်စိတ္တခဏတွေကိုတော့သိဖို့မလွယ်ဘူးစိတ္တခဏတိုင်းစိတ္တခဏတိုင်းမှာရှိတဲ့ အာအတိစိတ်ဖတ်တာဝေနာတင်ညာဆိုတဲ့ဒီဉာဏ်တရားတွေကိုတော့သိသိဖို့လွန်မှာမဟုတ်တော့ဘူးဆိုပြီးဒီဝိပဿနာအလုပ်ကြီးကိုရက်မပြစ်နဲ့လို့ပြောတာဆက်ပြီးတော့မလုပ်နေရမှာတော့ကြိုးစားရကြိုးစားတဲ့ပိုင်းမှာဒီတော့ဒကာကြီးတွေဒကာမကြီးတွေကမေးမယ်ကိုမသိတဲ့ဟာကြီးကိုဘယ်လိုဆက်ကြိုးစားမလဲကိုကလည်းမသိဘူးမသိတဲ့တရားကိုဘယ်လိုဆက်ကြိုးစားမလဲလို့ဒီလိုတော့မေးတရားရှိတယ်အဲ့တော့ဒီမှာဇာတဲ့ကပြောတဲ့ဒီဟိုနီလန်းလေးတွေကကောင်းတာပေါ့အဲ့သူကဘာပြောတာလဲဆိုတော့အဲ့လိုမျိုးယုတ်တရားပေါ့ဟိုနန္တရားကိုမသိတော့ဘူးသိဖို့ ခက်နေတယ်နန္တရားကိုသိဖို့ခက်နေတယ်ဆိုဘာလို့ရတော့ရက်တော့မထားနဲ့ဒါပေမဲ့ကိုမသိတဲ့နန္တရားကိုလည်းစစ်မကျူနဲ့ဘာကိုရှုရမလို့ဆိုတော့ရူပမေဝကုဏပုဏ္ဏတမတိတပံရူပမေဝယုတ်တရားကိုသာလျင်အဲယုတ်တရားတွေကိုပဲထက်ကထက်ကပုဏ္ဏပုဏ္ဏအချင်းချင်းတမတိတပံသုံးသက်အပ်တယ်အယုတ်ကမထန်းနဲ့အာဒေါရ6ပါးမှာရှိတဲ့ဥမာဇကုဒေါရမှာရှိတဲ့အဲ63မျိုးသောယုတ်ဒေါရဒေါရခန္ဓာဒေါရဇင်ဝဒေါရကာယဒေါရမနောဒေါရဒီလိုမျိုးဒေါရလိုက်ဒေါရအလိုက်ယုတ်တရားတွေကိုထက်ကထက်ကသိသိရမယ်နောက်တစ်ခါ ဟိုကုဋ္ဌတာလိုက်ဆိုလည်းပဲဥမာဟိုစံပင်ကုဋ္ဌတာမှာရှိတဲ့ယုတ်တရားစံပင်မွေးညင်းစသည်အပြင်ကေတာလုံးမှာနခဒနာတဇောဟောစံပင်မွေးညင်းခြေသက်လက်သက်သွားအရေးစသည်အပြင်အဲ့ဒီကုဋ္ဌတာတစ်ခုစီတစ်ခုစီတစ်ခုစီမှာရှိတဲ့ယုတ်တရားတွေကိုပုဏ္ဏပုဏ္ဏတမတိတပံထက္ခာထက္ခာသုံးတတ်ရမယ်နောက်တစ်ခါမနတိကတ္တပံထက္ခာထက္ခာနှလုံးသွင်းနေရမယ် အဲ့တော့နန္တရားကိုမရလို့စိတ်တက်မကြနဲ့ကမ္မထအလုပ်ကနေထွက်မသွားနဲ့တဲ့ဘာလို့ရမလို့အဲ့ကိုတိတာလားကိုကယုတ်တရားတိတာအဲ့ယုတ်တရားကိုထက်ကထက်ကသုံးတန်နေထက်ကထက်ကနှလုံးသွင်းနေအဲ့နောက်တစ်ခါဘာလို့ရမလို့ပရိကေတပံသိသိနေရမယ်သိသိတယ်ဆိုတာဒါလည်းကတော့ဒီတမတိတပံမနတိကာတပံပရိပရိကေတပံဝါဩထပိတပံဆိုတဲ့ဒီစကလုံးတွေအကုန်လုံးကတော့ဒါဟိုပရိရဲ့စကားတွေပါပဲ ပြောချင်တာကတော့ယုတ်ကမထံကိုထက်ခါထက်ခါအကြိမ်ကြိမ်ပြန်ပြန်ပြီးနှလုံးသွင်းနေမယ်ပြန်ပြန်ပြီးတော့ယုတ်တရားကိုတစ်လုံးစီတစ်လုံးစီဒါဟိုစင်ကျင်သုံးတတ်နေမယ်ပေါ့အဲ့လိုစင်ကျင်သုံးတတ်နေဘာဖြစ်မလို့တပြေးပြေးနေတဲ့အဲ့လိုယုတ်တရားကိုပဲနန္တရားကိုရှုမရလို့နော်နန္တရားကိုရှုမရလို့စိတ်ဓာတ်မကြဘဲနဲ့ဘာပြန်ရှုနေရမှာဆိုတော့ယုတ်တရားကိုပြန်ရှုနေရမယ်ဘာကိုရှုနေရမလဲယုတ်တရားကိုပြန်နဲ့ရှုရပါမယ်ခင်ဗျာယုတ်တရားကိုထက်ခါထက်ခါရှုရှုလို့ရှိရင်ဘာဖြစ်လာမလို့ တပြေးပြေးနဲ့အဲ့ရုပ်တရားအပေါ်မှာတဲ့ယတာယတာဟိတရူပံသူဝိခာလိတံအဲ့ဒီဒီရုပ်တရားအပေါ်မှာတပြေးပြေးနဲ့ဟိုအတိညာဏ်ကတန်ရှင်းလာမယ်နောက်ပြီးတော့နေဇတံတဲ့ရောရှက်ရှုပ်ထွေးမှုတွေမရှိတော့ရုပ်တရားရုပ်တရားကိုမှတခါလဲဆိုကြပါစို့စကုဒ္ဒရာမှာရှိတဲ့ရုပ်တရားသောဒရာမှာရှိတဲ့ရုပ်တရားစသည်အပြင်အဲ့ဒီဓာရအလရုပ်တရားတွေကိုသိသိရင်စကုဒ္ဒရာမှာရှိတဲ့ 63မျိုးသောယုတ်သောရရမရှိတဲ့63မျိုးသောယုတ်စသည်အပြင်ပေါ့လေကာရရမရှိတဲ့54မျိုးသောယုတ်ဆိုတဲ့ဒီယုတ်တရားတွေအပေါ်မှာတော့အသိဉာဏ်ကတန်ရှင်းလာတယ်အဲ့လိုအသိဉာဏ်တန်ရှင်းလာရင်ဦးဇင်းတို့ဒကာကြီးတွေဒကာမကြီးတွေဒီခါလေးမှဟိုဦးဇင်းဟိုယောဂီတွေကိုပြောကြည့်တယ်ဒီခါလေးမှမျက်စိလဲလဲသွားတယ်ယုတ်တရားကိုရှုရင်းနဲ့နန္တရားတွေဖြစ်နေတာကိုသူတို့ကမေ့မိသွားတယ်အဲ့တော့ဦးဇင်းတို့စဉ်းစားကြည့်ပေါ့ယုတ်ကမထမ်းကိုအားထုတ်နေရင်ဒီကကြီးအဲ့ချိန်မှာကုသိုလ်စိတ်တွေမဖြစ်နိုင်ဘူးလားကိုယ်တဏ္ဍာကုသိုလ်စိတ်တွေဖြစ်ပါတယ်ခင်ဗျာ အကုသိုလ်စိတ်တွေဖြစ်နေမှာအဲ့တော့ဆိုကြမှာဆိုဦးဇင်းတော်ကဒီစကုတ္တရမှာရှိတဲ့ယုတ်တရားကိုသိသိနေတဲ့သူတော်ကောင်းတယောက်အနေနဲ့အဲ့မှာဒီမနောရဝတိကုသိုလ်ဇောတွေကကိုယ်တဏ္ဍာမှာဖြစ်နေတယ်အဖြစ်နေတဲ့အခါကျတော့ဒီဟိုယုတ်တရားကိုသိသိသိသိနေတဲ့အချိန်မှာနန္တရားတွေကသူကထက်ကထက်ကဖြစ်ဖြစ်နေတဲ့အချိန်မှာဘာဖြစ်လာလို့ဆိုတပြေးပြေးနေတဲ့အဲ့ဒီယုတ်တရားကိုအာယုံယူပြီးတော့ဒရာရမဏအရူပဓမ္မတရမေဝပါကတာဟွန်တိအဲယုတ်တရားကိုအာယုံပြုပြီးတော့ကိုယ်တဏ္ဍာမှာဖြစ်နေတဲ့ဒီနန္တရားတွေကဘာလို့တော့ အဲ့ဒါတရားမေးပါသူ့ဖာသူအလိုလိုဟောအတိညာထဲမှာသူ့ဖာသူကိုကဒီနန္တရားကိုလိုက်သိမ့်စီနေတာမဟုတ်ဘဲနဲ့သူ့ဖာသူအလိုလိုလေးနန္တရားတွေကထင်ရှားလာလိမ့်မယ်အဲ့ဒါဥပမာနဲ့ဆိုလို့ရှိရင်ဦးဇင်းတို့ဗာလဲဆိုတော့အရှိကပေါ့ဥပမာဟိုကြေးမုံလို့မှန်ကြေးမုံလို့ခေါ်တာပေါ့နော်အခုကိဆိုရင်တော့မှန်သဘောပေါ့မှန်ပေါ့အဲ့တော့မှန်ကတော့ကြေးမုံလေးကိုကြေးမုံမှာသွားပြီးတော့မျက်နှာကိုကြည့်တဲ့ဒါပုံကူတယောက်ဆိုကြဆိုကြေးမုံမှာသွားပြီးတော့ကြေးမုံက ကျင်းမုံမှာမျက်နှာသွားကြည့်လိုက်လို့မျက်နှာကမထင်ရှားဘူးမထင်ရှားရင်အကျင်းမုံကြီးကမထင်ရှားဘူးလေငါမျက်နှာလည်းမပေါ်ဘူးဆိုပြီးတော့မကြည့်ပဲနေလို့ဖြစ်မလားမကြည့်ပဲနေတော့မဖြစ်ပါဘူးဗျာမဖြစ်ဘူးအဲ့တော့ဗာမြန်လို့တော့မျက်နှာမပေါ်လို့ရှိရင်မျက်နှာမပေါ်တာကိုအကျိုးကိုမကြည့်နဲ့ဘာလို့အောင်လို့အဲ့ပေါ်အောင်ဆိုပြီးတော့အဲ့ကျင်းမုံကိုထက်ကထက်ကဘာလုပ်နေရအောင်တုတ်နေရပုတ်ပေးနေရအဲ့လိုထက်ကထက်ကသူကဘာလုပ်လို့ဒီကျင်းမုံလေးကိုထက်ကထက်ကသူကတန်ရှင်းသွားအောင်လုပ်လို့တပြေးပြေးနဲ့ဒီကျင်းမုံကတန်ရှင်းလာလေးလေးဘာဖြစ်လာတော့ ဒီမိမိရဲ့မျက်နှာကဒီကြေးမုံမှာထင်ရှားလာလိမ့်ပြီပဲအဲ့သဘောပဲအဲ့တော့ကိုကယုတ်တရားကိုဟိုနန္တရားကိုမထင်ရှားလို့ရှိရင်ယုတ်ကမ္မထံကိုပြန်ကပြန်ကရှုထက်ကထက်ကရှုအထက်ကထက်ကရှုလို့ရှိရင်အဲ့ဒီယုတ်တရားတွေကိုအောင်ယူပြီးတော့ဖြစ်ဖြစ်နေတဲ့နန္တရားတွေကလည်းကိုယ့်ရဲ့အသိဉာဏ်မှာထင်ရှားလာမှာဖြစ်အဲ့ပုံစံမျိုးနဲ့တော့ကိုကသွားရမှာဖြစ်အဲ့တော့ဆိုလိုရင်းကပြောချင်တာကတော့ဟိုဒီကမ္မထံအလုပ်ဆိုတာတော့လေအရင်ကြီးတော့မလွယ်ဘူးပေါ့ ဆိုလိုရင်းကပို့ပြီးတော့ဆိုတာကဒီနန္တရားလေးတွေဒီဒါအင်မတန်ခက်ခဲတယ်ဦးဇင်းတို့နန္တရားစကစာလုံးကလည်းပြောခဲ့သလိုပေါ့အင်မတန်ခက်ခဲတယ်စိတ္တကနာလေးတစ်ခုမှဘယ်လိုမျိုး7မျိုးအခုရှင်မျိုး12မျိုးစသည်အပြင်ဖြစ်ဖြစ်သွားတယ်တချို့တချို့ကုလူကုသိုလ်စိတ်မျိုးဆို34ဒီလိုပြစ်သွားတဲ့အခါမှာစိတ္တကနာတိုင်းစိတ္တကနာမတိုင်းမှာရှိတဲ့နန္တရားတွေကိုသိသိရတဲ့အပိုင်းကြီးတော့ပြောသလောက်တော့မလွယ်ဘူး ဒါပေမဲ့ရှုမရလောက်အောင်ခက်ခဲတာတော့လေမဟုတ်ဘူးလို့တို့တကကြီးတွေဒီကမကြီးတွေဘက်ကနားလည်ထားမှာဖြစ်တယ်။အဲ့တော့ရှုသွားတဲ့မထေမြတ်တွေကမရှိဘူးလားဆိုတော့ဒါရှုသွားတဲ့မထေမြတ်တွေကဦးဇင်းတို့သာသနာတော်မှာထင်ရှားရှိတာပဲ။ထင်ရှားပြီးတာကတော့ဦးဇင်းတို့ဟိုတလောကဟိုပြောခဲ့သလိုပေါ့။ဒါပြင်သာဝကိ၅ခုဒါအစာထားပြီးတော့ဒါသာသနာတော်မှာရှိတဲ့မထေမြတ်တွေကတော့အကုန်လုံးရှုခဲ့တယ်။တွတ်တော်ထူးခြားတာတော့ဦးဇင်းတို့ဒီရှင်သာရိပုတ္တရာမထေမြတ်ပေါ့။အဲရှင်သာရိပုတ္တရာမထေမြတ်ကတော့ဒီ အနုပနာဝိပဿနာနည်းနဲ့ဒီနန္တရားတွေယုံနံဓမ္မတွေကိုသိကြည့်ရဲဆိုပြီးတော့ဒီလိုမျိုးသာသနာတော်မှာထင်ရှားတာပေါ့ဒီဘက်မှာလည်းဒါဘုရားရှင်ကရှင်သာရိပုတ္တရာကိုချီးမွမ်းတာဘာကြောင့်ချီးမွမ်းတာလဲဆိုတော့ဒီပညာဂုံကလောကမှာတဲ့အဲ့ဒါမပြောရင်သိနိုင်သေးတယ်မပြောရင်မပြောရင်သိနိုင်ခဲ့ပါတယ်ဗျာဆိုကြပါစို့အဟောကောင်းတယ်ပေါ့ဦးဇင်းတို့သာသနာတော်မှာရှင်ကုမာရကတ္တဗလိုတရားဟောတဲ့အချိန်မှာတရားဟောတဲ့အခါမှာဒါ အင်မတန်ကောင်းတယ်ထူးထူးဆန်းဆန်းတရားတွေဟောနိုင်အဲ့ဒီရှင်စဉ်ကုမာရကတ္တဗတို့ရဲ့ဂုံကြတော့ထုတ်ပြောစရာမလိုပြိတ္တကအလိုလိုမသိဘူးလားဟောကောင်းလိုက်တာဟောကောင်းလိုက်တာဟောတရားဝဲတစ်ပွဲနားလိုက်တာလည်းဟာဒီကုမာရကတ္တဗတရားဆိုဟောကောင်းတယ်ဒီကိုယ်တော်လေးကဟောကောင်းတယ်ဟောထင်ရှားသွားလားထုတ်ပြောစရာဘုရားရှင်ကလိုက်ပြီးတော့ကုမာရကတ္တဗတရားဟောကောင်းတယ်လို့ပြောနေကြလို့လားပြောနေစရာမလိုပါဘူးဖေဟာမလို နောက်တစ်ဖက်ကဥမာဆိုကြပါစို့ဦးဇင်းတို့ဟိုတကိုးအရာမှာဆိုရှင်မောက်ကလန်ရှင်မောက်ကလန်ကတကိုးပင်ကြီးနေဝင်စားတဲ့နေရာမှာတိတ်ပြီးတော့ကျွမ်းကျင်တဲ့အေရီတဲ့ဘွယ်တူလေးရထားတယ်။အဲအဲရှင်သာရှင်မောက်ကလန်ကတခါလေနတ်ပြည်လေးသွားတယ်။အာလူပြည်မှာပြန်ပြီးတော့နတ်ပြည်အကျိုးကြောင့်ငရဲပြည်ချင်းနဲ့အဲရအကျိုးကြောင့်လူပြည်ပြန်ဟောတယ်။ဒီလိုတွေဟောလာတဲ့အခါကျတော့ရှင်မဟာမောက်ကလန်ရဲ့ဂုံတရင်ကလည်းအဲဒါဟိုထင်ရှားတယ်ပေါ့နော်ထင်ရှားတယ်။ဒါပေမဲ့ရှင်သာရိပုတ္တရာရဲ့ဂုံတရင်ညာပညာရာမှာထက်မြက်တယ်။ ဟို ATF ဝယ်တူရထားပြီမဲ့စင်သာကြီးမဟုတ်လာခဲ့ဒီဂုံသတင်းကြတော့ဘုရားရှင်မှာထုတ်မပြောရင်တာမန်ပုဂ္ဂိုလ်တွေကသိနိုင်ခဲ့ဒါကြောင့်မလို့ဘုရားရှင်ကဒီအနုပရသုတ်တံမှာဒီရှင်သာကြီးပုတ္တရာရဲ့ဂုံတွေကိုထုတ်ပြောထုတ်ပြောတဲ့အပိုင်းမှာဘယ်လိုပြောထားလဲဆိုတော့ဒီဝိတုနဲ့အာယုံကိုသိသိရသိသိပြီးတော့အဲ့ဒီဒီနန္တရားတွေကိုပေါ့နော်သူစိတ်တခဏလိုက်စိတ်တခဏလိုက် နုပဒလေးနဲ့ဥမာဆိုကြပါစို့ဒီဇန်ဝင်စားတယ်ဇန်လန်ကထားတယ်ဇန်နန်တရားတွေဒီလုံးဒီလုံးဒီတင်းသေးကျဲဆိုတဲ့အပိုင်းလေးတွေကိုဖျက်ခြင်းကတည်တည်ချာချာဟောထားတယ်ဟောတာတော့ဒီဟာကိုဟောလိုက်ခြင်းအပြင်ဦးဇင်းတို့ဘာသွားတည်ရုံဆိုတော့ဒီတာဝကတွေဒီဒီဉာဏ်နန္တရားတွေပေါ့ယုတ်တရားနန္တရားတွေကိုတခါလဲစစ်တဲ့ခဏတိုင်းစစ်တဲ့ခဏတိုင်းမှာရှိတဲ့ဒီယုတ်တရားနန္တရားတွေကိုတကယ်ကိုကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်နိုင်တယ်ဆိုတာမျိုးကိုဒါဟိုအထင်အရှားသာသနာတော်မှာရှိခဲ့တယ် အဲ့တော့ရှုလို့ကတော့ရတယ်ဟိုလွယ်တော့မလွယ်ဘူးဒါပေမဲ့စိတ်ရှည်လက်ရှည်နဲ့ရှုရတဲ့ယုတ်ကမ္မထံကိုအရင်ဆုံးဒါနားလည်လွယ်အောင်ရှုရှုပြီးတဲ့အခါနံကမ္မထံကိုကူးရှုနံကမ္မထံဘိုင်းမှာဟိုလွယ်လွယ်ကူကူနဲ့ဟိုတိသွားတဲ့သူတော်ကောင်းမျိုးလေးရှိနိုင်တယ်လို့အကယ်၍တိရခက်ခဲနေရင်လည်းပဲနောက်ဆုံးမသွားနဲ့ကမ္မထံလောက်ကိုထားမခဲနဲ့ထားမခဲပဲနဲ့တခါတည်းထက်ကထက်ကဒီမိမိသိသိထားတဲ့ယုတ်တရားကိုပဲထက်ကထက်ကဓာရအလိုက်ကျွမ်းကျင်အောင်ရှု အဲရှုလို့ကျွမ်းကျင်ပြီဆိုရင်အလိုလိုနဲ့နန္တရားတွေကလည်းပဲညံအတိညာထဲမှာထင်ရှားလာမယ်ထင်ရှားလာတဲ့အခါမှာအဲ့နန္တရားတွေကိုပြန်ပြန်ပြီးတော့သိသိမယ်ဆိုတဲ့ပုံစံနဲ့ဒါမိမိတို့ကသွားခဲ့ရင်တော့ဒီနံကမ္မထန်ဒီမိမိတို့အတွက်သိပြီးတော့ခက်ခဲတဲ့အလုပ်တစ်ခုတော့မဟုတ်တော့ဘူး။ကောင်းပြီအဲ့တော့ဒါကတော့ဦးဇင်းတို့ဒီဒကာကြီးတွေဒကာမကြီးတွေဘက်ကပေါ့အားရှိဖို့ပေါ့အားရှိဖို့ဆိုတာကအာငါတို့တော့ဒီနန္တရားကိုသိသိနိုင်ပါမလားသိနိုင်ပါတယ်။အဲ့ဒါယုတ်တရားကနေစပြီးတော့ယုတ်တရားကိုကျွမ်းကျင်အောင်ရှု အနန္တရမတိသေးသေးရုပ်တရားကိုထပ်ကထပ်ကရှုဒီနီးလေးနဲ့သွားရင်တော့တစ်ချိန်မဟုတ်တစ်ချိန်တော့မိမိတို့ဒီထိုနန္တရားတွေကိုသိသိနိုင်မှာဖြစ်တယ်လို့ဒီလိုမျိုးလေးမိမိတို့ကသဘောပေါက်ထားတယ်။ကောင်းပြီအဲ့တော့ဦးစင်းကဒီမှာဒီစိတ္တခဏမှာရှိတဲ့ခုနနန္တရားလေးတွေကိုခုနဟိုတခါကြီးပြတဲ့အဲ့ဒီဟိုဇာလေးထဲမှာပြန်ပြီးတော့နည်းနည်းလေးပြောပြ။အဲ့တော့ဆိုကြပါစို့ပြင်သနာဝဇန်အခိုင်မှာစိတ်စိတ္တိစက်တလုံးဖြစ်တယ်။ဟောဒါကိုလည်းကိုကစိတ္တခဏကိုအရင်ဆုံးသိပြီဆိုရင်အဲ့စိတ္တခဏမှာရှိတဲ့နန္တရားကိုကိုကတလုံးစီတလုံးစီသိသိရတာပဲ။ အဲသိသိတဲ့အပိုင်းမှာတော့ဒါဆရာသမားနဲ့တော့နည်းနည်းလေးပေါ့ဒီမှာဖတ်တာသူဖတ်တာရဲ့အတိတ်ပဲမိမိကနားလည်ရမယ်ဝေဒနာဆိုဖတ်တာဆိုအာယုံကိုတွေ့ထိခြင်းသဘောဝေဒနာဆိုအာယုံဤရတာကိုခံစားခြင်းသဘောတင်ညာဆိုအာယုံကိုမှတ်သားခြင်းသဘောစေတနာဆိုဒီရှင်မောရှင်မဲ့စိတ်စိတ်တိတ်တွေကိုအာယုံပေါ်သို့ရအောင်စိတ်စုတင်ပြနေခြင်းသဘောဧကဂရဆိုအာယုံတစ်ခုတည်းပေါ်မှာကြောက်နေခြင်းသဘောဇီဝိတဆိုရင်အဲတို့ရှင်မောရှင်မဲ့စိတ်စိတ်တိတ်တွေကိုဒါ ဟိုဖြစ်တဲ့အချိန်ကနေစပြီးပြတ်သွားတဲ့အထိဒါစောင့်ရှောက်ပေးနေတဲ့သဘောနတ္တိကာရအာယုံကိုနှလုံးသွင်းနေခြင်းသဘောဝိတက်အာယုံကိုကြံစည်နေခြင်းသဘောဝိစာရအာယုံကိုထက်ခါထက်ခါသုံးသပ်နေခြင်းသဘောအတိမောကအာယုံကိုဆုံးဖြတ်ခြင်းသဘောဆိုတဲ့ဒီသဘောလေးတွေကိုတော့မိမိကပထမဒီနန္တရားလေးတွေရဲ့ဒီနည်းအားဖြင့်ပေါ့ဒီအတိစိတ်နဲ့ရှင်တွဲပြီးဖြစ်သွားမယ်ဒီစေတသိက်ပေါ့အဲစေတသိက်တွေကဒါသဘောကိုတော့မိမိကအရင်ဥစွာပထမမလုပ်ထားမှုဆိုတော့ဟိုနားလည်အောင်ဖတ်ထားရတဲ့ဒီနည်းအားဖြင့်အလွတ်ကျက်ထားရတာပေါ့ လွတ်ကျက်ထားပြီးတဲ့အခါတကယ်လက်တွေ့သုံးမယ်ဆိုတဲ့အခါကျတော့အဲ့ဒီဒီကိုရှိကဒီရာဘူးပြီးထားတဲ့အတိုင်းပဲဥမာအတိစိတ်ကတော့အာယုံကိုတည်တယ်ပြီးတဲ့အခါကျတော့ဖတ်တာအာယုံကိုတွေ့တည်တယ်တွေ့တည်တယ်ဆိုရင်ခုပြင်သရတော်အောင်စံအခိုင်မှာရှုမယ်ဆိုဒီဟရိယဝတ္ထုကိုသိသိထားတယ်ဟရိယဝတ္ထုကိုသိသိထားပြီးအဲ့အဲ့ဟရိယဝတ္ထုမှာမိတွဲဖြစ်နေတဲ့ဒီဟိုဖတ်တာပေါ့အာယုံကိုတွေ့တည်နေတဲ့သဘောလေးအာယုံကိုဟိုတွေ့တည်တဲ့သဘောကိုကထက်ကထက်ကတော့ကြိုးစားရတယ်ထက်ကထက်ကကြိုးစားလိုက်လို့ရှိရင်တစ်ချိန်မှာကိုကနားလည်လာတယ်ဒီ ခန္ဓာဆိုတဲ့သဘောဒီအာယုံကိုတွေ့ထိနေတဲ့သဘောအာယုံရဲ့ဒီဝိတ္ထုကမြင်တိတရဲ့ဒီသုံးခုကပေါင်းစုံတဲ့သဘောဒီဒါဖတ်တာအောနကဝေဒနာဒီအာယုံရဲ့အရာသာလေးကိုခံစားနေတယ်ဒါခံစားမှုကတော့ဦးဇင်းတို့ဒေါမနတာရှိနိုင်တယ်ဥပက္ခရှိနိုင်တယ်ပေါ့အခုလိုဒီကုသိုလ်ပိုင်းဆိုခဲ့ပေါ့အဲ့တော့ကုသိုလ်ဒေါမနတာဖြစ်မလားဒေါမနတာဖြစ် ဥပက္ခဖြစ်မလားပေါ့သို့တော့ဒီအာယုံရဲ့အရာတာကိုခံစားနေတဲ့သဘောလေးတော့မိမိကနားလည်အောင်ရှုရတယ်ပြီးတော့မှဝေဒနာကိုတော့ပြန်ခွဲခွဲပေါ့အပိတက်ကတင်ညာတင်ညာဆိုအာယုံကိုမှတ်သားနေတဲ့သဘောလေးအာယုံကိုမှတ်သားနေတဲ့သဘောလေးထက်ကတက်ကတော့လေ့ကျင့်ရတာပေါ့လေ့ကျင့်ရင်အဲ့ဒါအာယုံကိုမှတ်သားတဲ့သဘောလေးကိုကနားလည်ပြီးနားလည်ရင်စေတနာစေတနာတစ်လုံးရှုစေတနာဒီဟိုစေစောနေတယ်စေစောနေတယ်ဆိုတော့ဒီအတိစိတ်နဲ့တကွာရှင်မောရှင်မဲ့ပေါ့သူနဲ့ရှင်မောရှင်မဲ့တကွာဖြစ်တယ်အခုဆိုကြပါစို့ဦးဇင်းတို့ဒီ အခုတခါကြီးဒီပြင်ဆတံပရိဆိုင်ဆိုတံပရိဆိုင်အခိုက်ကြီးပေါ့တံပရိဆိုင်အခိုက်ကြီးမှာဆိုလည်းပဲအဲ့ဒီဒီစေတနာလေးကသူနဲ့ရှင်မောရှင်မက်ဖြစ်တဲ့ဒီစေစတိပေါ့ဒီစတလုံးရှိတယ်ဆိုရင်သူနဲ့သူထုတ်လိုက်တဲ့အခါကျန်တဲ့စေလုံးပေါ့အဲ့ဒီစေလုံးကိုဒီအာယုံပေါ်ကိုရောက်အောင်သူကရှစ်ရှုတင်းပေးနေတဲ့သဘောနောက်တစ်ခါဧကဂတာဒီအာယုံလေးတပူတဲ့ပုံမှာစိတ်ကကြရောက်နေတဲ့သဘောပေါ့ဒီအာယုံလေးကနေပြီးတိမ့်မမတော့ဒီအာယုံလေးပုံမှာစိတ်ကြရောက်နေတဲ့သဘောအဇီဝိတသက်ဆောင်တက်ကလေးဒီရှင်မောရှင်မက်စေစတိတွေကိုဒါစောင့်ရှောက်ပေးနေတဲ့သဘော အဲပြီးတဲ့ကမနတိကာရအာယုံကိုနှလုံးမူနေတယ်နှလုံးသွင်းနေတဲ့သဘောအဲဝိတက်အာယုံဘောကိုဒီရှင်မောရှင်မဲ့စိတ်တွေလေးရအောင်ရှိရှိတင်းပြနေတဲ့သဘောဝိစာရဒီအာယုံလေးကိုတက်ကတက်ကသုံးသပ်နေတဲ့သဘောအဒီမောက်ကဒီအာယုံလေးကိုဆုံးဖြတ်နေတဲ့သဘောအဲ့ဒါကိုမိမိကတလုံးစီတလုံးစီစူးစမ်းရတယ်စူးစမ်းလိုက်လို့ရှိရင်တော့ခုနပြောသလိုပဲတပြေးပြေးတော့မိမိကအဲ့ဒါကိုနားလည်လာနားလည်လာပြီနားလည်လာပြီဆိုတဲ့သူတော်ကောင်းတယောက်ကနောက်တစ်ခုပြောင်း အနောက်ဆိုကြပါစို့ပြင်တော်ဥဒန်းရရင်ဇကုဝိညာဉ်ဇကုဝိညာဉ်ရပြီဆိုရင်တံပရိစ္ဆာတံပရိဒံရပြီဆိုတန်လိဒနာအတန်လိဒနာကြတော့သူကအဲ့မှာပေါ့ဦးဇင်းတို့ဥမာဆိုကြပါစို့သောမနတတန်လိဒနာဖြစ်ခဲ့ရင်ပိဋိပါရှင်တော့စနှလုံးရှိမယ်အကယ်၍ဥပက္ခတန်လိဒနာဖြစ်ခဲ့ရင်တော့ပိဋိမပါတော့တဲ့အတွက်ကြောင့်စတလုံးပဲရှိမယ်ပေါ့ဒါကတော့ဒီစိတ်တက္ခဏအတိုင်းပါသူကထူးခြားမှုပေါ့အပိဋကကြတော့ဟုတ်တော့ဟုတ်တော့ဆိုလည်းအဲ့ဟုတ်တော့အခိုင်မှာဆိုရင်စိတ်စိတ်တိတ်သူကတော့ ဟိုဝရိယတလုံးတိုးတဲ့အတွက်ကြောင့်လူကဘာလို့လဲဆိုတော့စနှလုံးရှိမင်းစသည်အပြင်အဲ့လိုမျိုးတလုံးစီတလုံးစီရှုသွားတယ်နောက်ဆုံးဇောရောက်လာပြီဇောရောက်လာလို့ရှိရင်ဒါကုသိုလ်ဇောဖြစ်ခဲ့လို့ရှိရင်34အထိရှိနိုင်တယ်အဲဒါပေမဲ့ဟိုပီတိဉာဏ်ရှင်ချင်းဉာဏ်ရှင်ချင်းအဲပီတိပါခြင်းမပါခြင်းသောမနတဥပ္ပခါပေါ်မူတည်ပြီးတော့စိတ်စိတ်တည်းအတူအဆုပ်တော့ရှိတာပေါ့ဥမာဆိုကြပါစို့ဉာဏ်ကောပီတိကောရှင်ရင်34အာဉာဏ်ကမရှင်ဘူးပီတိပဲရှင်နေ33 အာဉာဏ်ရှင်နေပီတိကတော့မရှိဘူးသူလည်း33ဉာဏ်ရောပီတိကောမရှိဘူးအာဒါဆိုလို့ရှိရင်32စသည်အဖြစ်ပေါ့ဒီလိုမျိုးစိတ်စစ်တေအတိုးအဆုပ်လေးတော့ရှိတယ်အဲ့ဒါကိုလည်းအဲ့လိုပဲတလုံးဒီတလုံးဒီမိမိကတခါတည်းရှုသွားလို့ရှိရင်တော့တပြေးပြေးနဲ့အဲ့ပေါ်မှာကျွမ်းကျင်လာမှာပါပဲအဲ့တော့ဒီနာဂမဏတွေကိုရှုတဲ့အပိုင်းဒီယောဂီသူတော်ကောင်းမှာအခုလိုပေါ့တခါကြီးဒီထဲမှာရှုဘူးပြီးသားတခါကြီးဒီကမကြီးထဲမှာရှုဘူးပြီးသားရှုွက်ရထားတဲ့သူတော်ကောင်းဖြစ်ရင်တော့ အော်ဒီနန္တရားတွေဒီတကယ်ငါတို့ဟိုစူးစမ်းအထုတ်ရင်သိနိုင်တယ်မြင်နိုင်တယ်ဆိုတာကိုတော့ဒါကအထူးပြောစရာမလိုသို့တော့အကယ်၍ဒီမရှိရသေးတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့အခုလိုဒီနန္တရားတွေကိုနားတဲ့အပိုင်းမှာနာယူရတဲ့အပိုင်းမှာတော့ဘာဖြစ်မလို့ဆိုတော့တခါလေးမှာဟိုဖြစ်နိုင်ပါမလားဒီတော့တိမ်မွေးတဲ့နန္တရားတွေကိုသိနိုင်ပါမလားဆိုတဲ့အတွေးလေးတော့တို့တခါကြီးဒီကမိုင်းဒီမှာရှိနိုင်တယ်သို့တော့ ကြိုးစားပါတကယ်ကြိုးစားပြီးအားထုတ်မယ်ဆိုရင်တော့မသိနိုင်ကြဒါမရှိပါဘူးလို့ဒီလိုပဲဦးဇင်းတို့ကတိုက်တွန်းရမယ်သို့တော့ဟိုတိုက်တွန်းရုံတိုက်တွန်းတော့တိုက်တွန်းနိုင်မှာပဲတကယ်ကြိုးစားရတော့ဒုဒ္ဒဂိုက်ကြီးဒီမိုက်ကြီးမလျှော်သောဇွဲနဲ့တကယ်တော့ကြိုးစားရမှာပေါ့နော်အဲ့တော့ဟိုဒီကလေးမဦးဇင်းတို့ကဒီအပိုင်းတိုက်တွန်းရတဲ့အခါမှာဘာဖြစ်တုံးဆိုတော့စနာဂါသယောဂီဖြစ်ခဲ့ရင်တော့ဟိုဦးဇင်းတို့လည်းဟောရတာကဟိုတော်တော်ကြိုးစားဟောရတယ်လို့ယောဂီဘက်ကလက်ခံနိုင်ဖို့လည်းတော်တော်ခက်တယ် တော်တော်ခက်တယ်ဒါပေမဲ့တကယ်လမ်းကြောင်းပေါ်လေးရောက်သွားရင်တော့မခက်ခဲပါဘူးခက်ခဲဘူးနောက်တစ်ခါအခုလိုပေါ့ကမ္မထတိုက်တွေကိုတကယ်မိမိကရောက်နေရဆိုရင်တော့လေဒါလည်းပဲဒီလိုယောဂီသူတော်ကောင်းဖြစ်ခဲ့ရင်တော့တိတ်ပြီးတော့မခက်ဘာဖြစ်လို့တော့တခါလေမှာဦးဇင်းတို့ဒီတပ်ပူရိသူပနေတရာပေါ့သူတော်ကောင်းတွေကိုမှီဝဲရတယ်နောက်တစ်ခါဓမ္မတာကိစ္စသူတော်ကောင်းတွေနဲ့တရားဆွေးနွေးရတယ်ဒါဟာတခါကြီးတွေတကမကြီးတွေဒါဦးဇင်းတို့မက်ရအကြောင်းထဲမှာလည်းပါတယ်နော်ဒါမက်ရမယ်အကြောင်းထဲမှာဒီအကြောင်းတရားတွေကဒါအဓိကအကြောင်းတရားတွေ အဲ့တော့ဘာပြောချင်တာလို့ဆိုတခါလေမှာတကယ်ဒီပြိတ္တတဲကိုကိုကရောက်သွားရင်စိတ်ကအလိုလိုတော့ဗာပြစ်လာတော့အိမ်မနေတာလည်းတော့မတူဘူးတခါကြီးတခါမိုင်းဒါတော့သိကြတယ်အိမ်မနေလို့ရှိရင်ကိုကလည်းလို့ဟိုသဒ္ဓတရားမရှိဘူးလားလို့မေးရင်တော့ဒါဒီဘာသာရေးပုံမှာစိတ်ဝင်စားတယ်သဒ္ဓတရားရှိတယ်လုံနေတယ်ဒါတော့ဦးဇင်းတို့ကဟိုလက်ခံဒါပေမဲ့စိတ်ကဟိုဒီအပေါ်မှာပေါ့နော်တခါလေးမှာတွန့်ဆိုးသွားတယ်ဆိုလိုရင်းပြောနေတာတော့စိတ်ကြကြတာမျိုးဖြစ်နိုင်ငါတော့ရပါတော့မလားပုံမှန်ကြတော့ဥမာရိတ်တာလို့နေရာမျိုးရောက်သွားလို့ရှိရင်ဦးဇင်းတို့ဒီဟို ဆိုကြပါစို့အဖောက်ရိတ်တာတွေဆိုဦးဇင်းတို့ပင်မမော်လမြိုင်ဆိုလို့ရှိရင်ဒါယောဂီကလင်းကားရှိရရှိတယ်ရဟန်တန်ကားတွေဦးဇင်းတို့900တစ်ပတ်လောက်လောက်ရှိတယ်အဲ့တော့ဒီတရားထိုင်တဲ့အခန်းမကြီးရှိတက်သွားပြီဆိုတော့ကယောဂီအ ਨੇ ဆုံးမရှိဘူးဆိုရင်ဝေယဝိဇ္ဇနဲ့ဒီနိုင်ကဆရာတော်တွေကထုတ်လိုက်တောင်းမှပဲယောဂီကဘယ်လောက်ရှိတုံးဆိုတော့ဦးဇင်းတို့ဒီတိမ်ပေါ်မှာကြည့်ရလို့ရှိရင်ဒီ200ဝန်းကျင်200 300ဝန်းကျင်ကဒါရှိနေတယ်အဲ့တော့အဲ့ဘော်ကြီးကိုယောဂီ200 300ထိုင်နေတာကိုကြည့်လိုက်ရင်ဘယ်တခါကြီးတယ်မှာကိုယ်စိတ်ထဲမှာဘာဖြစ်သွားမှာ တရားထိုင်ခြင်းသိတော့ပေါက်သွားမှာပဲနော်နောက်တစ်ခါဒီအများနဲ့စုထိုင်ခြင်းအပြင်ကို့မှာဝရိယလည်းတိုးတယ်ကိုတယောက်နဲ့ကိုဆိုကိုအိမ်မှာကိုထိုင်နေကြကြီးတို့နိုင်ဝက်လောက်ထိုင်ပြီးနည်းနည်းကြောလေးအောင်းနဲ့ရင်းလေးအောင်းနဲ့ဆိုရင် အတော်လေးကြာမှပြန်ထိုင်တာပေါ့ဆိုပြီးအဲ့ရိယပုတ်ပြီးပြောင်းပြီးတော့တခါလေကော်ဖီလေးသွားတောက်တာတို့နော်စသည်အပြင်ဆိုတော့တို့ဆိုလိုရင်းကအလုံးလုံးတဲ့အပိုင်းမှာလည်းပဲသူကဘာလို့ဆိုတော့ဝရိယတက်လည်းယော့တာပေါ့နောက်ယုံကြည်မှုအပိုင်းမှာတရားတရားအပိုင်းမှာလည်းခုနပြောသလိုရရပါတော့မလားဒီဘဝတော့ ရရပါတော့မလားဆိုတဲ့ဒီလိုစိတ်တွေကဖြစ်နိုင်ခုနကဟိုမှာအများထဲမှာကျတော့ခုနဝရိယပိုင်းကြည့်တယ်မှာသူများထိုင်နေတာနဲ့ကိုပဲကိုကအလိုလိုပါဖြစ်လာတယ်ထိုင်ရင်းလာတာထိုင်ရင်းလာတဲ့စိတ်ပေါ့နောက်တစ်ခါဟိုတရားဆွေးနွေးပြီဆရာသမားရှိမှာခုလိုပေါ့ဦးဇင်းတို့ဟိုတရားဆွေးနွေးခြင်းရောက်ပြီလူ50ဆွေးနွေးကြတာပဲဆွေးနွေးတဲ့အခါမှာဒီထဲမှာခုနရှုခွက်ရတဲ့သူတော်ကောင်းတွေရှိတယ်အဲရှုခွက်ရတဲ့သူတော်ကောင်းတွေကဥမာဇန်ဆိုလဲဇန်ရသွားတယ်ဇန်တန်တရားတွေဘယ်လိုရှုရမလဲရှောင်းတယ် အဲတကယ်လို့ခုလို့ပေါ့ယုတ်ကမတာမှာရောက်လေဆိုတော့ယုတ်ကလမှာယုတ်ကလတ်ဒီဘလို့မြင်နေအဲယုတ်ကလတ်ဒီကိုဘလို့တက်ခွဲတယ်အခုနန်ဆိုလို့ရှိရင်နန်ကလတ်ပေါ့နန်ကလတ်လို့ခေါ်တဲ့ဒီဝဋ္ထိဇင်ကိုလည်းတည်ပြီးအဲနန်ကလတ်ကလေးတွေတစ်ခုတစ်ခုမှရှိတယ်ဥမာစစ်တက္ကနာတိုင်းစစ်တက္ကနာတိုင်းမှာရှိတယ်နန်တရားတွေကိုလည်းရှုနေတယ်ဘယ်ပုံပဲပန်းဗဏိနိုင်ရှုရတယ်ဆရာကလည်းသင်ပေးတယ်တပည့်ကလည်းအဲတင်ယူမှုကိုတင်ယူပြီးတော့တခါလည်းပြန်လက်တွေ့ရှုတယ်နောက်တစ်နေ့မှပြန်လျှောက်တယ်အဲ့ဒါကိုကိုကမရှုနိုင်ဘူးပဲကိုကနေ့တိုင်းကြားနေရမယ်ကိုကနေ့တိုင်းကြားနေရင်ဘာဖြစ်မလို့ဆိုတော့အော် ဒီတရားတွေဒီဒီလိုရှုလို့ရတာပါလားဆိုတဲ့အတွေးကတခါကြီးအခုတရားနာတာနဲ့တော့မတူဘူးအခုတရားနာတာတော့ဟိုရှုလို့ရတယ်လို့ဦးဇင်းတို့ကဘလောက်ပဲပြောနေကြတခါကြီးကဟိုကိုမျက်မြင်တော့မဟုတ်ဘူးလို့ကိုကြားနေရတာရှုနေတဲ့ပုံကူတကယ်ရှောင်နေတာကိုကိုကြားနေရတာမဟုတ်ဘူးဆိုတဲ့အတွက်ကြောင့်နည်းနည်းလေးစိတ်ထဲမှာတော့ဟိုဟိုဒီကြိုးစားအားထုတ်မှုနဲ့ယုံကြည်မှုဘိုင်းကတော့꽈တယ်အဲ့တော့ပြောချင်တာကတကယ်ခက်ခဲနေတယ်ဆိုရင်တော့ ရိတ်တာတွေကိုတော့မြန်မြန်သွားပါလို့ဦးဇင်းတို့ကတို့တိုက်တွန်းနေတာဟုတ်ပလားအဲ့လိုသွားလိုက်လို့ရှိရင်တော့ဘာဖြစ်မလို့ကိုမြင်နေရမယ်ကိုတွေ့နေရမယ်အကိုကိုယ်တိုင်လည်းဒီထဲမှာပါနေတယ်ပေါ့နော်အဲ့လိုကြားလို့ရှိရင်တော့တခါတည်းဝရိယတည်းလည်းတိုးမယ်ယုံကြည်မှုတွေလည်းတိုးမယ်အဲ့ဒါဝရိယလည်းတိုးပြီးယုံကြည်မှုလည်းတိုးပြီးဆိုဘာဖြစ်မလို့ဝရိယဝတ္တောကိဏမနာတိတ်ဇတိပဲအဝရိယရှိလာပြီဆိုရင်မပြည့်စည်တဲ့အလုပ်ဆိုတာမရှိတော့ဘူး အဘယ်လုံပဲဖြစ်ဖြစ်ကိုကဝရိယတော်စိုက်ထုတ်ပြီးတကယ်လုံနေလို့ရှိရင်ဒါဟိုတစ်ချိန်မဟုတ်တစ်ချိန်ရောဒါအောင်မြင်လာမယ်ဒါကြောင့်မလို့စင်းတို့နောက်မစုံတန်းတော့ဆက်သွားကြမှာပါနော်အဲနောက်ဆုံးလို့တော့ပြစ်မလားတကယ်ကြီးဒီကမကြီးနောက်ဆုံးလို့မဖြစ်ပါဘူးခင်ဗျာနောက်ဆုံးလို့မဖြစ်ဘူးအဲရှေ့ကိုတော့တိုးရမှာပဲရှေ့ကိုတော့တိုးရမှာနောက်တစ်ခါအဲသန္နာဝတ္တကိဏမနာတိဇတိဟောသန္နာဝတ္တကိဏမနာတိဇတိကိုကဒါကိုဖြစ်ကျင်တယ်ဖြစ်ရမယ်ဆိုတဲ့ဆန္ဒပေါ့တိတ်ပြီးတော့အာကြီးနေတယ်ဆန္ဒတိတ်အာကြီးနေတယ်ဆိုရင်ဒါဖြစ်တာပဲ ဆန္ဒကဖြစ်ခြင်းနဲ့ဖြစ်ခြင်းနဲ့ဆိုရင်ဒါဖြစ်မှာပဲအဲတို့တော့ကြောင့်ကိုကဒီနန္တရားတွေကိုငါသိခြင်းနဲ့အယုတ်တရားတွေကိုငါသိခြင်းနဲ့ဘုရားဟောတဲ့ယုတ်ဘုရားဟောတဲ့နံယုတ်ပရမတ်နံပရမတ်ဆိုင်အောင်ငါသိခြင်းနဲ့ဆိုတဲ့ဆန္ဒတတ်တော်တကယ်ကြီးပါစီတခါကြီးတွေတခါမကြီးတွေကိုသိခြင်းမြင်ခြင်းနဲ့ဒီယုတ်တွေနံတွေကိုတော့ကိုကသိနေတယ်အဲတို့တော့ဘာလေးတော့ကိုမှရှိထားအောင်တရားတရားတော့ရှိထားရမယ်။ဘာရှိရမလို့တရားတရားရှိရပါမယ်ဖေ။ အဲ့လိုတရားတရားရှိပြီးတော့သွားခဲ့ရင်တော့ဒကာကြီးတွေတနေ့မှမိမိတို့သိကျင်တယ်ဒီရုပ်တွေနာမ်တွေကိုသိရမှာဖြစ်တယ်လို့ဒီလိုလဲသဘောကျနောက်တစ်ခုကတော့ဦးဇင်းတို့ဒီအပိုင်းနဲ့ဆက်ပြီးတော့ပြောချင်တာအဲ့တော့ကောင်းပြီစစချင်းမှာတော့ယောဂီကခုနကလိုစိတ်ရှည်ရှည်နဲ့ရှုရမယ်စိတ်ရှည်နဲ့ရှုလို့ဝတိတစ်ခုရပြီဆိုလို့ရှိရင်ဆိုကြပါစို့ပြင်သရဝတိတဲကအခုသကုတရဝတိတစ်ခုကိုရပြီပြင်သရဝဇာသကုဝဉ္ဉ္တံပရိသံတိုင်းရဏဟောဥတော်ဇောဇောခုနှစ်ကြိမ်တရားယုံနှစ်ကြိမ်ပေါ့ဒီလိုရသွားပြီဆိုတဲ့သူတော်ကောင်းအောင်ထက်ကထက်ကမလုပ်ရတော့ အကုသိုလ်ဆိုကုသိုလ်ကြီးတွေရှုရတယ်ကုသိုလ်လိုင်းပေါ့ဓမ္မအောင်လိုင်းမှာရတဲ့မြပေါ့နော်ဓမ္မအောင်လိုင်းကိုရှုဟိုရူပအောင်လိုင်းကိုရှုရှုပြီးလို့ရှိရင်ဘာပြောဆိုတော့ဒီပညာတွေကိုလည်းအောင်ယူပြီးရှုကြည့်ရတယ်ပညာတွေကိုလည်းအောင်ယူပြီးတော့ရှုအဲ့လိုရှုလို့ရှိရင်နန္တရားကတခါလေသူ့ဓေါရလိုက်ဓေါရလိုက်တပြည့်ပြည့်နဲ့ထင်ရှားလာထင်ရှားလာရင်တော့တပြည့်ပြည့်နဲ့ဒီနန္တရားကိုရှုရတဲ့အပိုင်းမှာယောဂီကတကယ်ကိုဟိုကျေနပ်လာလိမ့်မယ်ကိုကိုယ်တိုင်ပေါ့ ကိုကိုတိုင်းကျင်တဲ့ပါမှလည်းအလုပ်တစ်ခုကတော့အောင်မြင်တာအဲ့လိုနဲ့ဦးဇင်းတို့ဘာလို့အောင်တော့ဆိုတော့အခု Ruby online ကိုရပြီဆိုရင်ဒီခါဆက်ပြီးတော့ဗာလဲတော့သောတာဒွါရဝတိတရာယုံ line ကိုရှုပြီးတဲ့အခါကျတော့ကဏ္ဍဝတိကဏ္ဍယုံ line ကိုရှုအဲပြီးတဲ့အခါကျတော့အဲဇိန်ဝဟိုဇိန်ဝရရဝတိပေါ့နော်ရတ္တယုံ line ကိုရှုပြီးတဲ့အခါကျတော့ကာရရဝတိဟာဒါဖောဒဘာယုံ line ကိုရှုအဲပြီးတဲ့အခါကျတော့မှာ ဟိုမနောရဝတိလို့ခေါ်တဲ့ဓမ္မောင်လိုင်းကိုရှုအဲ့လိုမျိုးတွေရှုသွားလို့နောက်ဆုံးတော့ဒီ6ဒေါ်လာလုံးမှာရှိတဲ့ဒီဝတိတွေအားလုံးပေါ့နော်စကုဒရဝတိဒေါရရဝတိကာနရဝတိဒီမရရဝတိကာဒရဝတိဆိုတဲ့ဒီဝတိတွေကိုရှုနိုင်မှာဖြစ်တယ်အဲ့ဒါကိုတော့ဒုဒကကြီးတွေမကြီးစိတ်ရှိရှိနဲ့တီးခံပြီးတော့ရှုကြရမယ်အဲ့လိုရှုတဲ့အပိုင်းမှာတော့ဆရာနဲ့ပေါ့ဟိုအနိကဆရာနဲ့နေနိုင်နဲ့နေနိုင်အဲဆရာနဲ့မနေနိုင်တဲ့ဂုကိကတော့ဒါကတော့တိတ်တော့မခက်ခဲတော့ဂုကတော့ သိမခက်ခဲတဲ့အခါကျတော့ဒီအခုလိုပေါ့ online တွေကိုသုံးပြီးတော့လေဆရာသမားတွေနဲ့တခါလဲဆက်လက်ပြီးတော့ဆွေးနွေးရင်တော့ဒီနန္တရားတွေကို ရှုရတဲ့အပိုင်းကြီးတပြေးပြေးနဲ့ဒါမိမိတို့အတွက်ဒါဟိုရှုွက်ထဲကိုရောက်လာတဲ့အခါမှာတော့လွယ်ကူမှာပါအဲဒီလောက်ပဲဦးဇင်းတို့ကပြောရမှာကောင်းပြီအဲ့တော့ဒီလိုနန္တရားတွေကိုဟိုရှုပြီးတဲ့သူတော်ကောင်းကဘာဆက်လုပ်ရမလဲရုပ်ကိုလည်းတိလာပြီးနာမ်ကိုလည်းတိလာပြီးဆိုတဲ့အပိုင်းမှာပြန်ပြီးတော့ဦးဇင်းတို့ဘာပြန်သိရဆိုနာမရူပပရိစ္ဆေဒဉာဏ်ကိုင်းမှာ ရုပ်ကိုရှုတယ်ရုပ်တသက်ရှုတယ်ရုပ်တသက်ရှုပြီးနာမ်တသက်ရှုနာမ်တသက်ရှုပြီးဘာလို့တော့နှစ်ခုပြန်ပေါင်းပြီးရုပ်ကောနာမ်ကောတစ်ခါလေးရှုသွားရတယ်အဲ့ဒါကိုတော့နာမရူပပရိစ္ဆေဒဉာဏ်ရရုပ်တသက်ရှုလိုက်နာမ်တသက်ရှုလိုက်ပြီးတော့ယုံနာနှစ်ပါးပေါင်းပြီးတော့ရှုလိုက်ဒီလိုရှုရတယ်ရှုတဲ့အခါမှာယုံနာနှစ်ပါးပေါင်းရှုတဲ့ပါနာတော့ဦးဇင်းတို့ဆိုကြမှာဆိုခုနာမ်ကမ္မဋ္ဌာန်းကိုသိသိပြီးရသူတော်ကောင်းတယောက်ဆိုကြဆိုနာမ်ကမ္မဋ္ဌာန်းကိုသိသိပြီးအဲ့နန္တရားကိုတိပြီးတဲ့အခါအဲ့နန္တရားတွေကမှီတွဲဖြစ်တာနန္တရားတွေဒီဦးဇင်းတို့ပြေသောကာရဘုံမှာဒါ မီယံဝတ္ထုယုတ်မရှိဘဲနဲ့မဖြစ်ဘူးမီယံဝတ္ထုယုတ်မရှိဘဲနဲ့မဖြစ်တဲ့အတွက်ကြောင့်အဲ့သူ့ဆိုင်ရာပေါ့မီယံဝတ္ထုယုတ်တွေကိုတင်စီရတယ်တင်စီလို့ရှိရင်အဲဒါကလည်းဒီယုတ်တရားကမိယာပေါ့ဥမာဆိုကြပါစို့ကိုကစကုတော်တော်ဝတိမှာဒီစကုဝิญဉ်ကမိယာယုတ်ကိုသိနေလို့စကုအကြည်တက်ကိုကိုကသွားတွေ့မယ်ဒါကကိုကကျင်းနေသိသိပြီးသားဖြစ်တဲ့အတွက်သိတယ်သိပြီဆိုရင်ဒီစကုအကြည်တက်ကကောသူတခုတည်းဖြစ်သလားလို့မေးရင်သူကသူတခုတည်းမဖြစ်နိုင်ဘူး သူဒီလည်းပဲစကုတ္တကကလပ်အနေနဲ့ဖြစ်တယ်အဲ့လိုနဲ့တပြေးပြေးနဲ့စကုဒေါရမှာရှိတဲ့ရုပ်ပေါင်း36 63မျိုးကိုတခါလဲဆက်ရှုရှုပြီးတော့နောက်ဆုံးမှာဒီမာဘုတ်၄ပါးကနေပြီးတော့ခန္ဓာကိုယ်တစ်ခုလုံးမှာရှိတဲ့ရုပ်တရားတွေကိုဖြူရှုလိုက်လို့ရှိရင်ဒါကလည်းဒေါ်လာတိုင်းဒေါ်လာတိုင်းမှာသူ့အလိုက်ရှုသွားလို့ရှိရင်နာမ်ကိုလည်းသိရုပ်ကိုလည်းသိရုပ်ကိုလည်းသိနာမ်ကိုလည်းသိနာမ်ကိုလည်းသိရုပ်ကိုလည်းသိအဲ့လိုမျိုးနဲ့ဘယ်ဝတိကိုပဲရှုလိုက်ရှုလိုက်ဓာရအလိုက်ဓာရအလိုက်ယုတ်ကောနံကောယုတ်ကောနံကောဓာရအလိုက်ကိုပဲရှုရတယ်အဲ့လိုရှုလို့ရပြီဆိုတဲ့အခါကျတော့မှ ဒါအစ္ဆတကိုကျွမ်းကျင်သွားပြီဟောဘာကိုကျွမ်းကျင်သွားအစ္ဆတကိုကျွမ်းကျင်သွားပါပြီဗျာတော့မိမိအစ္ဆဒယုတ်တရားတွေကိုရှုပြီးလို့ရှိရင်ဘာကိုတစ်ခါရှုရပြန်တော့ဆိုတဲ့အခါကျတော့ဦးဇင်းတို့နန်ဟိုဗိဓာကိုပြန်ရှုရပြန်တယ်အဲ့တော့အစ္ဆဒကိုရှုပြီးဗိဓာကိုရှုရတဲ့အပိုင်းကလည်းဒါဒကာကြီးတွေဒကာမကြီးတွေဒါရှောင်လွဲလို့မရတဲ့အပိုင်းပဲရှောင်လွဲလို့မရတဲ့အပိုင်းဆိုတာကဘာကိုပြောချင်တာလဲဆိုတော့ဟုတ်ကုဏအနတ္တလက္ခဏာတုံမှာပဲရှိရဒကာကြီးတွေဟိုနောက်ဆုံးပိုင်းရောက်လာတဲ့အခါကျတော့လေ ဒီအနတ္တလက္ခဏာသုံးပါရှင်းကတော့ခုနဒီယုတ်တရားတွေမြဲလားမမြဲဘူးလားဝေဒနာတွေမြဲလားမမြဲဘူးလားစသည်အပြင်ဒီလိုသုံးချက်ပေါ့ဒီပရိဝတ်ဓမ္မဒေသနာအနေနဲ့ဒါဟောခဲ့ပြီးရဲ့အခါနောက်ဆုံးမှာတခါကြီးနောက်ဆုံးပိုင်နာလေးကိုသွားကြည့်နောက်ဆုံးပိုင်နာလေးကိုသွားကြည့်တဲ့အခါကျတော့တတမတိယပိကဝေယံကိဉ္စီရူပံဒိတာနာဂရပစ္စုပန္နံဆိုဟောအဲ့မှာယံကိဉ္စီရူပံဒိတာနာဂရပစ္စုပန္နံအကျင့်မမတတဘာမသောတိအနာဂတ်ပစ္စုပန်လည်းဖြစ်သောဟော အတိတ်နာငံပစ္စုပန်ဆိုတဲ့ဒီကာလသုံးပါးမှာတည်ရှိတယ်ဒီယုတ်တရားနံတရားတွေကိုပဲတခါထပ်ပြီးမိမိတို့ကမလုပ်ရမှာလို့သိသိရမှာဒါကြောင့်မလို့ဦးဇင်းတို့ကနောက်ပြီးတဲ့အခါကျတော့အေဇတံဝါဗိဒံဝါအေဇတာလည်းဖြစ်တော့ဗိဒာလည်းဖြစ်တော့အေဇတာဗိဒာယုတ်တရားတွေဒါကိုလည်းသိသိရဟောပြီးတဲ့အခါကျတော့ဩရာဒီကံဝါဒုက္ခမံဝါယုံရင်ကျမ်းတန်းတိတိဖြစ်တော့ဒုက္ခမဒုက္ခမံဝါတိမ်မွေ့တိတိဖြစ်တော့ဟောအဲ့ဒါအဲ့ဒီဉာဏ်တရားတွေကိုသိသိပြီးတဲ့အခါကျတော့ဒီနံဝါပဏိတံဝါယန္တုရေတန္တိကေဝါဩယန္တုရေတန္တိကေဝါ ဒူတွေဝေးတဲ့တရားတဏိကနီးတဲ့တရားဒါတွေကိုလည်းသိကြည့်ရမယ်ဆိုတော့အဲ့မှာဦးဇင်းတို့ဒီအစ္ဆဒဗိဒဆိုတာပါလာတယ်ပြောချင်တာပါအဲ့တော့အစ္ဆဒဗိဒဆိုတာပါလာတော့ကိုယ်အစ္ဆဒတဏ္ဍာမှာရှုပြီးတဲ့အခါယုတ်တရားကိုလည်းရှုတယ်နံတရားကိုလည်းရှုတယ်ရှုပြီးတဲ့အခါဗိဒကိုပြောင်းရှုရအဲဗိဒပြောင်းရှုတဲ့အခါမှာတော့ဗိဒကိုတူရအောင်ပေါင်းစုံပြီးတော့မဒါကတော့ဘတုကေနံတရားဆိုပြီးတော့ဒီလိုမျိုးခွဲခြမ်းစိတ်ပြခြင်းမပြုတော့ဘဲနဲ့တခါတည်းဗိဒမှာရှိတဲ့တူရပေါ့ဓဝရအလိုက် ဒါဗိဒ္ဓမှာရှိတဲ့နန္တရားကိုသိသိရတယ်အဲ့လိုသိသိပြီးဒေါရလိုက်ယုတ်တရားကိုလည်းသိသိတတ်ပြီးနန္တရားကိုလည်းသိသိတတ်ပြီးဆိုတဲ့သူတော်ကောင်းဣဇဒတလေဗိဒ္ဓတလေဣဇဒဗိဣဇဒတလေဗိဒ္ဓတလေဒါလိုတော့ချိန်မှများစွာရှုရတယ်အဲ့လိုရှုလို့တော်တော်လေးဟိုကျင့်တတ်ပြီဆိုတဲ့အခါကျတော့မလုပ်ရတော့ကိုဣဇဒရှုလိုက်ဗိဒ္ဓရှုလိုက်အဲ့ဒါဆိုရင်ဒါယုတ်နံနှစ်ပါးကိုဣဇဒဗိဒ္ဓလည်းရှုတတ်သွားပြီဒေါရလိုက်လည်းရှုတတ်သွားပြီဣဇဒဗိဒ္ဓလည်းရှုတတ်သွားပြီအပြည့်အခါကျတော့အဲ့မှာမလုပ်ရတော့အတိတ်နာကပြစ္ဆုတ်ကံကိုပြန်ရှုရတာပေါ့ လက်နာငံပြစ္ဆုတ်ပံတော့ဦးဇင်းတို့ကခဏပြစ္ဆုတ်ပံစိုက်တဲ့အထိကတော့ဒါဟိုတကယ်ဟိုအတိတ်နာကပြစ္ဆုတ်ပံခေါ်တဲ့အခါမှာသူကတော့တက်ရိုက်ခဏပြစ္ဆုတ်ပံကတော့ဒါတက်ရိုက်ပဲခဏဆိုတာကိုစစ်တက်ခဏတိုင်းစစ်တက်ခဏတိုင်းဖြစ်ပြီးတာနဲ့ပြက်သွားတဲ့ဒီနန္တရားတွေကိုရှုနိုင်တာခဏပြစ္ဆုတ်ပံပေါ့ခဏတိုင်းခဏတိုင်းဒါကတော့သူကနိဗ္ဗရိယာယဒေသနာလို့ခေါ်တယ်ဦးဇင်းတို့ဥဒ္ဓတိမဲ့အရာပြောရင်နိဗ္ဗရိယာဆိုတာတက်ရိုက်ပဲသူကဒါတကယ်ယူရမှာဒီဝိပဿနာကံသို့တော့ဦးဇင်းတို့ကြံတဲ့ပေါ့ အဒါနာပစ္စုပန်လို့ကအဒါနာပစ္စုပန်အဒါနာပစ္စုပန်ကြတော့ဦးဇင်းတို့ကဒါကတော့ဟိုတိုက်ရိုက်ယူတာတော့မဟုတ်ဘူးသူကဘာယူတာလဲဆိုတော့ဒါပရိယေအဖြစ်ပေါ့ပရိယေအဖြစ်ဆိုတာဆိုကြပါစို့ဒီတနေ့တာနဲ့ကြည့်မယ်ဆိုတော့ဒီတနေ့တာဖြစ်သွားတာကိုပစ္စုပန်လို့ခေါ်လို့ရတာပေါ့အဲတွန့်တော့ဒါပေမဲ့ဒါဒီပရိယေအဖြစ်ခေါ်တာပဲအဲအဲ့လိုမျိုးဦးဇင်းတို့ကဒီခွဲခွဲပြီးတော့တောက်လျှောက်တောက်လျှောက်ပေါ့ ပြစ္ဆုတ်ပံခဏပြစ္ဆုတ်ပံဆိုင်အောင်မရှုနိုင်သေးလို့ရှိရင်အခုရှုကြိုက်မှာပေါ့အခုရှုကြိုက်မှာဖြစ်နေတဲ့ဒါနန္တရားခုရှုကြိုက်မှာဖြစ်နေတဲ့နန္တရားဆိုရင်တော့မှပဲဒီနန္တရားကိုပြန်ရှုနေကြိုက်မှာဒီရုပ်တရားကိုအောင်ယူဖြစ်သွားတဲ့နန္တရားကရှေ့ကဖြစ်သွားတယ်အဲ့နန္တရားကိုပြန်အောင်ရှုနေတဲ့အခိုက်မှာရှေ့ကတရားတွေတကယ်တော့အတိတ်သူကအတိတ်မှာတော့ကြံခဲ့တာပဲသို့တော့ဟိုဒီဟာကိုပဲကိုကဟိုခုရှုသေးဖြစ်ခဲ့ရင်တော့ဒါကတော့ဒါပြစ္ဆုတ်ကံနဲ့ကိုတွင်ပြီးရှုမယ်ဆိုရှု အဲပြီးတဲ့ခါကျလို့ရှိရင်အဲ့ရနေတဆင့်တက်ပြီးတော့ဟိုးဟိုအတိတ်ကိုတာဆူပြီးတော့ရှူသွားအဲတော့လွန်ခဲ့တဲ့တနေ့ကတနာရီကဖြစ်ခဲ့တယ်တနေ့ကတနာရီကဖြစ်ခဲ့တယ်တရက်လောက်ကဖြစ်ခဲ့တယ်ဆယ်ရက်လောက်ကဖြစ်ခဲ့တယ်တလလောက်ကဖြစ်ခဲ့တယ်တနေ့လောက်ကဖြစ်ခဲ့တယ်အဲ့လိုမျိုးယုတ်တရားနန္တရားကိုအတိတ်ကိုတာဆူရှူအဲပြီးတဲ့ခါအဲဒီပြစ္ဆုတ်ပံတက်တဲ့ရှုဒီလိုမျိုးနဲ့အတိတ်နာကပြစ္ဆုတ်ပံကိုလည်းဒီလိုသိသိသွားရင်တော့သူတော်ကောင်းတယောက်ဒီတပြေးပြေးနဲ့ဒီအတိတ်နာကပြစ္ဆုတ်ပံလို့ခေါ်တဲ့ကာလသုံးပါး အစ္ဆဒဗိဒ္ဓလို့ခေါ်တဲ့တဏ္ဍနှစ်ပါးမှာရှိတဲ့ယုတ်တရားနံတရားတွေကိုသိမှာဖြစ်တယ်အဲ့လိုယုတ်တရားနံတရားတွေကိုသိပြီဆိုတဲ့သူတော်ကောင်းတယောက်ကဒါဆိုလို့ရှိရင်တော့ဦးဇင်းတို့နာမရူပပြိစိတာဉာဏ်ပိုင်းမှာဒါလုံလောက်ပြီအဲ့လိုနာမရူပပြိစိတာဉာဏ်ပိုင်းမှာလုံလောက်ပြီဆိုတဲ့သူတော်ကောင်းဒီတာလေးတစင့်တက်ပြီးတော့မလုပ်ရမလို့ဆိုတော့ပြည့်စရာပရိကဉာဏ်လို့ခေါ်တယ်ဦးဇင်းတို့ကင်္ခာဝုဒနာဝိတ္တိပိုင်းကိုကူးမှာအဲ့တော့ဒီနာမရူပပြိစိတာဉာဏ်ပိုင်းအရာတော့တနည်းအားဖြင့်ဒီဒိဋ္ဌိဝိတ္တိပိုင်းမှာတော့ဒီယုတ်တိဉာဏ်တွေကိုဦးဇင်းတို့ဒါအခုလိုပေါ့ အိဇဒဗိဒတဏ္ဏနပါအတိဏကပိစုပန်ဆိုတဲ့ကာလသုံးပါးမှာဒါတောက်လျှောက်ရှုရမှာဖြစ်တယ်အဲ့လိုရှုပြီးရင်တော့ဒါနန္တရားတွေကိုတော်တော်ကျွမ်းကျင်ပြီအဲကျွမ်းကျင်ပြီဆိုတဲ့အခါကျတော့မှဒီကင်္ခာဝိတနာဝိတ္တုဘိုင်းကိုကူးမှာဖြစ်တယ်တော့ဦးဇင်းတို့အဲကင်္ခာဝိတနာဝိတ္တုဘိုင်းကူးမဲ့အကူကြားထဲမှာဦးဇင်းတို့ဘာဟောစရာရှိလို့ဆိုတော့ဒီနန္တရားတွေကိုလက္ခဏာတတပြစ္စုပတ္တံပဋ္ဌာန်ပေါ့ယုတ်တရားရောနန္တရားရောဒီလိုရှုပုံကြီးကြံနေတယ်အဲ့ဒါရဲ့ရှုပုံရဲ့နောက်တစ်ခုဘာကြံတော့ဆိုတော့အဲ့ဒီ ကာလသုံးပါးကိုလက္ခဏာရေးသုံးဟိုလက္ခဏာရသပြစ္စုပတ္တံပဋ္ဌာန်အပြင်ရှုပြီးတဲ့အခါမှာဒီလက္ခဏာရတပြစ္စုပတ္တံပဋ္ဌာန်ကိုရှုတဲ့အပိုင်းကပရိသသမုပ္ပါဒ်နဲ့လည်းကင်းလို့မရအောင်အဲ့တော့တကယ်တမ်းကျတော့ဦးဇင်းတို့တကယ်ရှုရမှာကတော့ဘယ်လိုရှုရမှာလဲဆိုတော့ဒီနာမရူပပရိစေတာဉာဏ်ပိုင်းတနည်းအားဖြင့်ဒိဋ္ဌိဝိတုဒ္ဓိဂမ်းမှာအဲရုပ်တည်ဉာဏ်တွေကိုလက္ခဏာရတပြစ္စုပတ္တံပဋ္ဌာန်အပြင်မှာဟိုတိသွားအောင်ပဲပေါ့အဲဒီလိုမျိုးတော့ရှိတယ်တွန်းတော့ဦးဇင်းတို့ကျေးဇူးတော်ရှင်ဘောင်းဆရာတော်ကတော့ တကယ်လက်တွေ့သင်တဲ့အပိုင်းမှာကြတော့ဘာကိုသင်တော့ဆိုတော့ဒီဒိဋ္ဌိဝိတ္တုဒ္ဓိဂံမှာယုတ်တိဏ္ဍီကိုသိသိတဲ့အပိုင်းပေါ့ယုတ်တိဏ္ဍီကိုသိသိတဲ့အပိုင်းမှာဒီဟောအစ္ဆဒဗိဒ္ဓတဏ္ဍနှစ်ခုမှာရှိတဲ့ယုတ်တိဏ္ဍီကိုသိသိတတ်အောင်လို့သင်လိုက်တယ်သင်ပြီးတဲ့အခါကျတော့ဘယ်ကိုသွားဆိုတော့ပရိသတ်သုံးဘက်ရှုခွက်ကိုအရင်သွားလိုက်တယ်ကင်္ကာဝိဒနာဝိတ္တုဒ္ဓိပိုင်းအဲ့မှာပရိသတ်သုံးဘက်ရှုခွက်ကင်္ကာဝိဒနာဝိတ္တုဒ္ဓိပိုင်းကိုသွားပြီးတော့မှဘာကိုပြန်တင်လို့ဆိုတော့လက္ခဏာရတ္တလက္ခဏာရတ္တပြစ္စုပ္ပတ္တံပြဋ္ဌာန်ရှုခွက်ကိုပြန်တင်တယ်အကြောင်းကတော့ဒါက ဟိုတကယ်လက်တွေ့လုပ်တဲ့အပိုင်းမှာပေါ့ယောဂီတွေယနေ့ပြစ္ဆုတ်ပြစ္ဆခမှာရှိတဲ့ယောဂီတွေအတွက်တော့လွယ်ကူတယ်ပို့ပြီးတော့အထောက်အကူပြုတယ်ဆိုတာမျိုးကိုဒါဆရာတော်ကဟိုပို့ပြီးတော့နားလည်လွယ်အောင်ထိုးသင်ပေးတာပေါ့အဲ့တော့ပြောချင်တာကဒီလက္ခဏာတန်ပြစ္ဆုပတ္တံပဋ္ဌာန်ရှုတဲ့အခါမှာတခါလေမှာအတိတ်ရှုွက်ကလေးတွေကနည်းနည်းပါတယ်အတိတ်အကြောင်းတရားလေးရှိတယ်ဥပမာနီးသွားသောအကြောင်းဝေးသွားသောအကြောင်းဆိုတဲ့အပိုင်းမှာအတိတ်အကြောင်းတရားလေးရှိတယ်အဲ့ဒီအတိတ်အကြောင်းတရားရှိတဲ့အခါမှာပရိသသမုပ္ပတ်ကို မရှုဘူးထားသည်အဲ့လက္ခဏာတတပြစ္စုပတ္တံပတ္တံရှုတဲ့အပိုင်းမှာအဲ့ပတ္တံပေါ့နီးစွာသောအကြောင်းဝေးစွာသောအကြောင်းရှုတဲ့အပိုင်းမှာနည်းနည်းလေးခက်ခဲတဲ့ခက်ခဲတတ်တဲ့အတွက်ကြောင့်အဲ့လက္ခဏာတတပြစ္စုပတ္တံပတ္တံရှုခွက်ကိုပိဿသမုပ္ပါရှုပြီးမှာတော့ဆရာတော်ကတော့ဟိုသိမ့်ပေးလေးရှိတယ်ပေါ့တကယ်လက်တွေ့လုပ်တဲ့အခါမှာယောဂီတွေကအဲ့ဘိုင်းကပို့ပြီးတော့လွယ်ကူလေးရှိအဲ့တော့ဦးဇင်းတို့ပြောချင်တာကပြန်ချုပ်လိုက်လို့ရှိရင်အခုလို့ပေါ့ရုပ်ရည်နံတွေကိုဣဇတဗိဒတဏ္ဏမမှာတိပြီးတဲ့ပုဂ္ဂိုလ်က ဒီအပိုင်းရောက်လာလို့ရှိရင်ဒါဒိဋ္ဌိဝိတ္တုဘိုင်းမှာဒါလုံလောက်ပြီဒိဋ္ဌိဝိတ္တုဘိုင်းမှာလုံလောက်ရင်သူကဘာလို့ဆိုတော့ကင်္ကာဝိတ္တနာဝိတ္တုဘိုင်းကိုကူးရမယ်ပရိသသမုပ္ပါရှုွက်ကိုတစင်တက်ရမယ်အဲ့တော့ပရိသသမုပ္ပါရှုွက်နဲ့ခုနလက္ခဏာလေးစတုပ်ကအပိုင်းကိုတော့ဦးဇင်းတို့နောင်ပတ်မှာပဲဆက်ပြီးတော့ဟောကြအောင်ဆိုအဲ့တော့ဒီအပတ်မှာတော့ဦးဇင်းတို့ဒီမှာပဲအာတရားနေကိုဆုံးသက်ကြအောင်ဒါကြောင့်မလို့အားလုံးသောသူတော်ကောင်းတွေတို့တက္ကကြီးတွေတက္ကမကြီးတွေငါတို့ဒီဒီဘုရားဟောတဲ့ရုပ်တွေနံတွေကိုဒိဋ္ဌိဝိတ္တုဘိုင်းမှာ ယုံနာဓမ္မသင်္ခါရတွေကိုပရမတ္ထကိုဉာဏ်မြင်စိုက်တဲ့ထိအောင်ငါတို့ကြိုးစားအထုတ်မယ်လို့ဒီလိုမျိုးဒါမလျော်သောလုံးလဝရိယဖြင့်ကိုစီကိုစီအထုတ်နိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဒီမှာပဲတရားနေကိုအဆုံးသတ်ကြအောင်စို့မောခဏံဝိရာတိဒခဏတိဒဟိသောစရိသာရတိဝါယမေယတာခနောဝပฏิပါတိတော ဒါရောနှလုံးပျော်ပြောင်းသူတော်ကောင်းတို့ဘောတိန္ဒာယကဒါယိကမပေါင်းသူတော်ကောင်းတို့သည်ခဏံဗုဒ္ဓဘာသာတုံလဘာဟုကြုံရပြီးတောင်းခွင်ကောင်းကြီးကိုမာဝီရာဒေထာလောကီကိစ္စဝဝကြောင့်နှညပုံသေးမချွတ်လက်ကြပါစေကုန်လေဒီတေဇာအကြောင်းယုတ်တိတင်လာဝိစွာတကား ခဏတိတာမဲ့ကိုရနိုင်ဒီကာလနဝမခဏကို ကောင်းမှန်မသည့်တရိမမှုကြော်လွန်၍သွားကြသူတို့သည်သောဇရီစင်းအမိဘေးတွေ့မြည်ရေးကြောင့်ဆိုရင်ပူဆွေးငိုကြွေး၍နေကြရလေကုန်၏ဟောဒုံမကံသင်္ဒါယကတာဤကမပေါင်သူတော်ကောင်းတို့အား ခနောဘဝဇေဇေကြုံဖို့ခဲ့သည်တတတကကြုံလာပြီးတောင်းဗုဒ္ဓဘာရနဝမဆိုတဲ့ခွင်ကောင်းကြီးသည်ပฏิပါတိတော်ရှေ့ရှုမျက်မှောက်ကြာရောက်၍နေလေ၏တတတိမိမိတို့၏အကျိုးစီးပွားကို လိုလားတောင်းတကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့သည်ဝါယမေယထာအခွင့်သာတုံအာဂုံယုံ၍တိခါသုံးရအကျင့်မြတ်ကို ပွားများကြိုးကိုအထုလိုက်ကြကုန်ရာတတိသာဓုသာဓုသာဓုပါဗျာ